အဲဒီနေ့တော့လုပ်ငန်းခွင်ပိုင်းနည်းနည်းလေးဆွေးနွေးကြရအောင်နော်ရဟန်းရှင်ကယုံနံပရမတ္ထဓာတ်သားတွေကိုဟုတ်တိုင်းမှန်စွာသိကျင်တယ်ဆိုရင်ပမာတိကိုထူတော်မှာဆိုပြီးဒီလိုတိုက်တွန်းထားတယ်။အဲဒီတိုက်တွန်းခြင်းအရဒီနေ့ဗမထကမ္မထမိုင်းတွေကကမ္မထ40ရှိတဲ့အနက်က အာနာပါနကမ္မထံကိုစတင်ပြောဖို့ရည်ရွယ်ထားပါတယ်နော်ဒီသမထပိုင်းမှာကမ္မထံက40ရှိတော့40လုံးကတော့ဒီဒီသင်္นานမှာမဟောနိုင်ဘူးနော်ပြီးတော့ဘုန်းကြီးတို့ကမ္မထံတွေကိုခေါ်တိုင်းချလိုက်ရင်ရှေ့အစင်လာအရာကတော့ပါရိဟာရိယကမ္မထံသဗ္ဗထကကမ္မထံဆိုပြီးတော့ဒီလိုနှမျိုးရှိပါတယ် ပါရိဟာရိယကမ္မထံဆိုတာကတော့အမြဲတမ်းလက်သုံးအနေနဲ့ပွားများရမယ်ကမ္မထံကိုပါရိဟာရိယကမ္မထံခေါ်ပါတယ်။သဗ္ဗတကကမ္မထံဆိုတာကတော့ဘယ်ကမ္မထံကိုပဲအထုအထုမယူမနေတည်ယူရမယ်ကမ္မထံမျိုးကိုတော့သဗ္ဗတကကမ္မထံခေါ်တယ်။ဒီသဗ္ဗတကကမ္မထံကမေတ္တာကမ္မထံဘုဒ္ဓနုတ္တိကမ္မထံမရဏနုတ္တိကမ္မထံ အတုပကမ္မထံကြီးလေးမျိုးဖြစ်ပါတယ်။ဘယ်ကမ္မထံမဲ့အထုအထုကမ္မထံတရားကိုအထုတဲ့ပုဂ္ဂိုလ်တိုင်းမသိမနေရမကြည့်မနေရမယုံမနေရညီဝမဲ့ဘာသာရဖြစ်ပါတယ်နော်။နောက်ကြံနေတဲ့ကမ္မထံ40ထဲကမိမိကဘယ်ကမ္မထံကြိုက်တယ်လဲမိမိကြိုက်တဲ့ကမ္မထံတစ်ခုကိုတော့အမြဲတမ်းပွားနေရတယ် အခြေခံဝိပဿနာရဲ့အခြေခံအဖြစ်ထိုင်နေထိုင်နေလည်းပေါ်ရတယ်။သွားရင်လာရင်ရရင်လည်းပေါ်နေရတယ်။အဲဒီတော့ဘယ်အရိယာဘုမှမဆိုဝိပဿနာကိုရှုတိုင်းရှုတိုင်းထိုင်နေထိုင်နေအမြဲတမ်းပေါ်နေရတယ်။အဲဒီတော့ယုတ်တရားယုတ်တရားကိုရှုတော့မယ်ပုဂ္ဂိုလ်ထိုင်တာနဲ့ပဲဒီအာနာမနကိုရှုထားပြီးဖြစ်ခဲ့ရင်အာနာမနကမ္မထကိုသရုပ်ရဇံတမာရိဆိုင်အောင်ထိုင်နေထိုင်နေပေါ်ရတယ်။သို့တော့ ဘုန်းကြီးတို့များသောအားဖြင့်တော့ကတိုင်းလေးတင်တင်ပေးပါတယ်နော်ကတိုင်းတင်ပေးတော့တချို့ယောဂီများကတော့ကတိုင်းဩဒရကတိုင်းသရုဒ္ဒဇံကိုအခြေခံပြီးဝိပဿနာကုကရင်သူတို့ကပိုးပြီးရှုပွားနိုင်တယ်အဲဒါကြောင့်အာနာပါနကမ္မထံတဲ့ဥဒိတိအတုဒ္ဒတဲ့ပုဂ္ဂိုလ်ကအာနာပါနကမ္မထံကိုသရုဒ္ဒဇံတမာတိစိုက်အောင်ပထမပွားလိုက်ရတယ်လေးလာပါများလာတော့1မိနစ်2မိနစ်အတွင်းသရုဒ္ဒဇံတမာတိကစိုက်ပါပါတယ်နော် စိုက်တာနဲ့32ကုဋ္ဌတာကနေပြီးတော့အယောဇကုဋ္ဌတာဖြစ်ပြီးဩရဒကတိုင်ကုလျင်နဲ့တချို့ကတော့9မိနစ်အတွင်း10မိနစ်အတွင်းမှာသရုပ်တရားသမာဓိအထိပေါက်သွားတယ်အလင်းရောင်ကအားကောင်းလာပြီဆိုတော့မိမိရှုခြင်းနဲ့ရုပ်ကိုရှုခြင်းရုပ်ကမ္မထံရှုမယ်နာမ်ကိုရှုခြင်းနာမ်ကမ္မထံရှုမယ်ပြိဿသမုပ္ပါရှုမယ်ရှုလို့မှအစဉ်ကသိမပြေဘူးအလင်းရောင်တွေကအားပြော့သွားပြီဆိုရင်ဒီခါသရုဒ္ဓဆံပြန်ရှုရပြန်ဟုတ်တယ်အဲ့ဒီဤစနစ်နဲ့သူက သမထနဲ့ဝိပဿနာကအပြန်အလှန်ကျေစုပြုပေးနေပါတယ်တခါတည်းဝိပဿနာဆိုတာကရုပ်ရှုလိုက်နာမ်ရှုလိုက်အစ္ဆဒရှုလိုက်ဒိဋ္ဌရှုလိုက်အနိစ္စရှုလိုက်ဒုက္ခရှုလိုက်အနတ္တရှုလိုက်ဒီလိုလှည့်လှည့်ရှုနေရတဲ့လုပ်ငန်းခွင်ဖြစ်တော့တခါတည်းကသမာဓိကနည်းနည်းကျသွားတာအထူးသဖြင့်တော့ယောဂီတော်ခံမြန်းများကိုဘုန်းကြီးတို့သုတေသနာပြုကြည့်တဲ့အခါအကုသိုလ်ဇောဝိထိတွေကိုအရှုခိုင်းရင်စိတ်ဓာတ်အလင်းရောင်တွေကမှိန်သွားတယ်အဲ့ဒီခါမှာ မိမိရှုနေတဲ့သမထကမ္မထံသရုဒ္ဒဆံပြောင်းပေါက်အောင်ရှုလိုက်ရင်အလင်းကပြန်အကောင်းလာတယ်။အကောင်းလာတဲ့အခါဒီယုတ်ဒီနာနေကိုပြန်ရှုရတာ။နော်ဘာဖြစ်လို့ဒီအကုသိုလ်ရှုလို့ဆိုညာပြောခဲ့တဲ့အတိုင်းပဲ။ဘုရားရှင်ကစိတ်တဏှုပဒနာတတိပဓမ္မသရဂံဝစိတ်တံသရဂစိတ်တံဒီပသနာတိရာဂနိစင်တွဲနေတဲ့စိတ်တွေဖြစ်ခဲ့ရင်လည်းရာဂနိစင်တွဲတဲ့စိတ်တွေဖြစ်တာသိအောင်ရှုဖို့ညွှန်ကြားထားတယ် ဝိတရာဂစိတ်တံဝဝိတရာဂစိတ်တံဒီပဇာနာတိရာဂကင်းနေတဲ့စိတ်တွေဖြစ်ခဲ့ရင်လည်းရာဂကင်းတဲ့စိတ်တွေဖြစ်တာကိုသိအောင်ရှုဖို့ညွှန်ကြားထားတယ်။ဘာဖြစ်လို့လဲ။ဘာဖြစ်လို့လဲ။လူတွေဟာတခါတည်းငါဒေါသကသူရဲ့ဒေါသနဲ့တူတာမဟုတ်ဘူး။ကိုဒေါသကိုပဲကိုပြန်ပြီးဂုံယူမနေဘူးလား။ငါလောဘကသူရဲ့လောဘနဲ့မတူဘူး။ဟုတ်တယ်မဟုတ်လား။ကိုလောဘကိုကိုပြန်ပြန်ပြီးဂုံယူနေတယ်ဆွဲမဲ့နေတယ် အဲ့ဒါကြောင့်ဒီကိလေသာတွေအပေါ်မှာတွေ့တာနေတဲ့အစွဲတွေကိုလည်းဖြိုဖို့ရန်အတွက်အိဋ္ဌာနုပဒနာညာဒုက္ခ ानु ပဒနာညာအနတ္တ ानु ပဒနာညာတွေနဲ့ရှုပွားဖို့မြတ်စွာဘုရားကပြန်ပြန်ပြီးညွှန်ကြားပေးနေရနော်ကဲဒီနေ့အာနာပါနာခန်းကိုနည်းနည်းလေးစကြည့်အောင်နော်အယံဘိခောဘိခေအာနာပါနာတတိသမာတိဘာဝိတဘာဝိတောဘုလိကတောတန်တော်စေဝပဏိတောသအသေစနကောသ ပုခောဇဝိဟာရောဥပ္ပန္နုပန္နိသဘာပကေအကုတရေတမေဌာနလောအန္တရဓာပိတိဥပသမေတိယဟန်တို့ဤအာနာပါနတတိသမာတိတိလိဝါမြအတ္တိရှိသောဒီဖန်မြတ်စွာအလေးစားပြုအပ်သည်ရှိသောငြိမ်လဲငြိမ်တတ်၏မွန်လဲမွန်မြတ်၏သွန်လုံးထက်ချိဆွတ်အပ်သောပရိကမ္မစာသောအကြောင်းတစ်ပါးလေးမရှိ ကာယကဒုက္ခသတိစိတ်ကဒုက္ခကိုဖြစ်စေတတ်သောကြောင့်ချမ်းသာစွာနေထိုင်ရာကြောင်းတရားလေးဖြစ်ဖြစ်ပေါ်လာတိုင်းဖြစ်ပေါ်လာတိုင်းကုန်သောဇံဖြင့်မပဲကမပဲခွာအသေးကုန်သောယုံမှာကုန်သော အကုသိုလ်တရားတို့ကိုလည်းတခဏချင်းအဖြစ်ကွယ်ပြောက်ရုပ်သိမ်းချုပ်ငင်းစေနိုင်၏ဒါကတန်ရုပ်ပါဠိတော်မှာလည်းဟောထားပါတယ်ဘုန်းကြီးတို့ဝင်းကြီးမှာလည်းမြတ်စွာဘုရားဟောကြားထားတော်မူခဲ့ပါတယ်တန်ရုပ်ပါဠိတော် တတိယတွင်မဟာဝိကတန်ယုတ်ပါဠိတော်စာမျက်နှာ289ဝိနည်းပါရဇိကံပါဠိတော်ဘုန်းကြီးတို့စာမျက်နှာ88မှာဟောထားပါတယ်နော်မြတ်စွာဘုရားကဘာကြောင့်ဒီအာနာပါနကိုဒီလောက်ချီးမွမ်းရလဲဈေးတယ်လို့ပေါ့နော်ဈေးတယ်တွေကကိုယ့်ပစ္စည်းကောင်းတယ်လို့ပြောရတာပဲအဲ့ပစ္စည်းကမကောင်းဘူးလို့ပြောကြောင်းရင်ဝယ်မဲ့လို့ရှိပါမလား ရာဓုပဲပေါ့ဒီအာနာပါနကမ္မထံကို အထုတ်ခြင်းလာအောင်ဘုရားရှင်ကချီးမွမ်းပေးရနော်အဲဒီချီးမွမ်းပေးလိုက်တဲ့အချိန်ကကြတော့မှယဟန်ကြီးကဒီတရားကိုတို့ကျိုးစားအထုတ်သိရင်ဘုရားကပြောနေတယ်မိမိတဏ္ဍာမှာအကုသိုလ်တရားတွေဖြစ်ပေါ်လာခဲ့ရင်လည်းတခဏချင်းစိတ်ချင်းကွယ်ပြောက်ရုပ်သိမ်းချုပ်ငြိမ်းသွားမယ်လို့ပြောတယ်တို့ကြည့်မယ်ကာယကဒုက္ခသတိတိကတွေကိုလည်းဖြစ်စေတတ်တယ်ချမ်းသာစွာနေလည်းနေထိုင်ရတယ်လို့ပြောတယ်တို့ကြည့်မယ်ဟောစိတ်တက်တယ်ဒီလိုတိုးပေါ်လာတယ် အဲ့ဒီလိုကြင့်ရင်အောင်ဘုရားရှင်ကဒီအာနဘာနကမ္မထံကိုစတင်ပြီးဒီလိုချီးမွမ်းပေးတာပါသို့တော့ဒီဘုန်းကြီးတုတေသနာပြည့်ကြည့်ပါတယ်ဒီအာနဘာနကမ္မထံကအထုတ်ခဲ့မှုတဲ့ယောဂီတို့တော်တော်များတာမှန်တယ်ဒါပြည့်နဲ့တမာတိဘိုင်းကြရင်တော့အဖြစ်မြန်တဲ့ပုဂ္ဂိုလ်လည်းရှိတယ်အဖြစ်နှေးတဲ့ပုဂ္ဂိုလ်လည်းရှိတယ်ဘာပေါ်မူတည်တယ်လဲဆိုတော့အတိတ်ကစီးပူးထားတဲ့ပါရမီဥပမာမူတည်ပါတယ်နော် ဘုန်းကြီးတို့ညကပြောခဲ့တဲ့မဟာတိဝမထေမြတ်ကြီးဘလောက်အထောက်ရလဲအနှစ်30ဘာကြောင့်လဲအကြောင်းရှိပါတယ်နော်အကြောင်းကဘုန်းကြီးတို့ဘုရားအလောင်းတော်ဆိုကြပြီနော်ဘုရားအလောင်းတော်ဟာတိပယောဂရဇမယောဂရမင်းသားတို့ထွက်တယ်ခွန်ပြည်ကြောင့်သောမင်းကြီးနှင့်တကွတိုင်းသူပြည်သားတွေယောဂရမင်းသားနောက်လိုက်ပြီးဟိမွန်တာကိုတောထွက်ကြတယ်ကလေးအမိတွေလည်းပါတယ်အကုန်လုံးပဲနော် ဒါပေမဲ့အဲ့ဒီမဟာတိမမထေရကအဲ့ချိန်ခါကဘာဖြစ်နေလဲဆိုတော့အခါသမားတွေဖြစ်နေကြအခါသမားတွေဖြစ်နေတော့သူတို့တအုပ်ကမလိုက်သွားဘူးဒီလိုသွားခြင်းသွားပလဲသူတို့ကြင်ခဲ့မယ်အဲ့ဒီလိုကြင်ခဲ့ရကတည်းနောက်တော့ဘလူးမှမရှိတော့ဘူးသူတို့အခါသမားတအုပ်စုပဲရှိတော့ပြင်းတယ်အဲ့ဒါနဲ့နောက်ကနေလိုက်သွားလိုက်သွားပြီးတော့မှပါရမီဖြည့်တဲ့အနေနဲ့အဟိမန္တာမှာသွားပြီးတရားအထုတ်တယ် ဒီတော့တရားအထုတ်တဲ့အချိန်ခါမှာတွန့်ဆုတ်တွန့်ဆုတ်နဲ့မထုတ်စင်ထုတ်စင်နဲ့နောက်ကြမှအထုတ်တဲ့အတွက်ပါရမီကုသိုလ်ရှိမှုတဲ့အချိန်ခါမှာနှောင့်နှေးတော့အကျိုးပေးတဲ့အချိန်ခါမှာခက်ခက်ခက်ခဲလာအကျိုးပေးတာဖြစ်တယ်သို့တော့မကြီးနဲ့သူ့ကိုမကဲ့ရနဲ့သူကယဟန္တာဖြစ်လို့ပြိဋိဘံဆန်သွားပြီဘုန်းကြီးကအကုန်လုံးကြံရင်ခဲ့တယ်သူကကိုနောက်ကြပုံရတယ်ဟုတ်တယ်မဟုတ်လားအလားတူပဲအယောဂဟဋ္ဌိပါလသရုံသား တွတ်ထွက်စဉ်အခါလဲဒီတိုင်းပဲခုနှစ်ပြည်တော်သောမင်းနေနဲ့တိုင်းသူပြည်သားအကုန်လုံးတွတ်ထွက်ကြတယ်အဲသူတို့အခါသမတော်စီကြံခဲ့ဟုတ်တယ်မဟုတ်လားအဲ့ဒါဘုန်းကြီးတို့ကတော့အခါသမရဲ့နောက်ကပါဒါကြောင့်သာသနာတော်နှစ်တွေ့ဆုံးလေးပေါ့နော်အတ္တခွန်ဆိုင်ကျိုးပန်းလိုက်လို့ရှင်ဒီဘက်မှာအရတ္တဖို့မရတော့မျိုးစီကောင်းကောင်းတော့ဖြစ်သွားနိုင်ပါတယ်နော်ကဲအာနာပါနရှုခန်းမှာနော် ရှုရမယ့်နေရာလေးကိုဘုရားရှင်ကအရိညကတော်တောသို့သွားခြင်းလဲသွားဒုက္ခမူလကတော်သစ်ပင်ရင်သွားခြင်းလဲသွားသုံးညာကရကတော်ဆင့်ကျင်တဲ့နေရာသွားခြင်းလဲသွားပါတဲ့သစ်တော်ကမ္မထအထုတ်လို့သစ်တော်မဲ့နေရာကိုရွေးချယ်ပေးလိုက်တာပဲနော်အဲဒီတော့အဲဒီလိုသွားလိုက်တဲ့အချိန်ခါမှာဘာလုပ်ရမလဲအထက်ပိုင်းခန္ဓာကိုယ်ကိုခပ်ဖြောင်ဖြောင်လေးထားပါ ဖြောင်းကန်စားထားရဲ့တတိကိုဝင်သက်လေထွက်သက်လေဒီဟုသော အာနာပါနကမ္မထအာယုံတို့ရှေ့ရှုဖြစ်စေလျက်နော်မိမိရှုပွားရမှာကအာနာပါနကမ္မထဖြစ်တော့ဒီကမ္မအာနာပါနကမ္မထအာယုံပေါ်မှာစိတ်ကိုရှေ့ရှုတည်ထားရမယ်ရှေ့ရှုဖြစ်စေလျက်ထိုင်ထိုယဟန်ဒီတတိရှိလျက်သာလျင်ဝင်သက်လေကိုဖြစ်စေအသက်ရှုသွင်း တတိရှိလျရှိလျက်တန်လင်ထွန်းသက်လေးကိုဖြစ်စေ၏အသက်ရှုထုတ်၏နော်တတိလေးကပ်ပြီးတော့ဒီဝင်လေထွက်လေကိုဝင်လေဟိုသာသနာတော်မှာနှစ်နည်းတော့ရှိပါတယ်ဒီအတ္တတဗတ္တနဲ့ပတ်သက်လို့ဘုန်းကြီးတို့သုံးတန်ကြီးကတော့ဝင်လေကစပြီးရှုရပါတယ်အဘိဓမ္မာကြီးကတော့ဖတ်တဲ့လေကိုစပြီးပြောတယ်အကြောင်းကတော့မွေးလာတဲ့ကလေးက ဝင်လေကစသလားထွက်ကထွက်လေကစသလားဆိုတော့အမိဘိုက်တဲ့ကထွက်လာတာနဲ့သူကထွက်လေကအရင်စဖြစ်တယ်။အဲဖြစ်တဲ့အစဉ်အဖြစ်သူကအတန်တကိုထွက်လေဘာတန်တကိုဝင်လေဒီလိုဘာသာပြန်တယ်လည်းရှိ။သူကသုတ်တန်ကြီးကတော့အလုံးလုံးတဲ့ကြီးဖြစ်တော့အလုံးလုံးတဲ့ကြီးမှာတော့အတန်တကိုဝင်လေဘာတန်တကိုထွက်လေဆိုပြီးဒီလိုဘာသာပြန်တယ်နော်။အဲတော့ဝင်လေကစရှုမယ်။ရှုလိုက်တဲ့အချိန်ခါမှာအဲ့လေးပေါ်မှာစိတ်ကိုညင်အောင်ကပ်ပါနော်။စာကတော့ဖတ်ကြည့်ရင်နားလည်ပါတယ်နားမလည်တဲ့ဟာတွေရှိရင်မှတ်ထားပြီးမေးလို့ရပါတယ်နော်။ ဒါတွေအကုန်ရှောက်ဖတ်နေရင်တော့သိကြသွားမယ်နော်ဒါကြောင့်ဘုန်းကြီးနည်းနည်းလေးဟိုရှောက်ပြောမယ်ဒီဝင်လေထွက်လေကတချို့ကဒီနှာသီးပြောမှာထင်ရှားတယ်တချို့ကဒီအထက်နှုတ်ခမ်းမှာထင်ရှားတယ်ဘယ်လိုကြောင့်လဲလို့မေးပြန်ရှိတော့ဆရာတော်တစ်ပါးကတော့နောက်ထာတော့မဟုတ်ပါဘူးသူကမှန်တဲ့အတိုင်းပြောတာပါပဲနှာခေါင်းစီတဲ့ပုဂ္ဂိုလ်ကြီးကြရင်တော့ ဒီနာရီပြမှာထင်ရှားတယ်နှကောင်းတော်တဲ့ဘုန်းကြီးတို့ဗမာတွေကကြတော့အထက်နှုတ်ခမ်းမှာထင်ရှားတယ်ဆိုပြီးဒီလိုပြောတယ်နော်ဒီတော့အဲ့ဒီအထက်နှုတ်ခမ်းမှာဖြစ်စေနာရီပြမှာဖြစ်စေစိတ်ကိုညင်အောင်ကပ်ကပ်ပြီးတော့အဲ့ဒီလေကိုပဲရှုရမယ်နေရာကိုမရှုနဲ့နော်နှကောင်းကိုစိုက်ပြီးကြည့်လိုက်ရင်အဲ့နှကောင်းတို့မှာဒလေးပါရှိတယ်အဲ့ဓကမထနဲ့အာနာပါနကသိရောတတ်နှုတ်ခမ်းကိုသိစိုက်နိုင်ရင်လည်းနှုတ်ခမ်းအပေါ်နှုတ်ခမ်းနဲ့မှာ အရေးပြားနဲ့အသားထဲမှာကဓာလေးပါးကအမျက်ရှိတော့အဲ့ဓာတ်တွေကိုတော့တော့တွေ့တယ်။အမာဒီလေးကနည်းနည်းဖြစ်လာလို့စိုက်ရှုလိုက်လို့ရှိရင်ဒီထက်မှာပူရာအေးရာတွန်းတာမာရာစသည်ဖြင့်ဒီလိုဓာတ်သဘောတွေကတော့တော့တွေ့တော့ဓာတ်သဘောအပေါ်မှာစိတ်ကရောက်ရောက်ထွက်တတ်တယ်။အဲဒါကြောင့်ဘုန်းကြီးတို့ကဒီအထက်နှုတ်ခမ်းရှုမှဆိုရင်အထက်နှုတ်ခမ်းရဲ့အထက်နည်းနည်းလေးတော့နန်းကြီးလောက်ဖြစ်စေဟိုနန်းကြီး2000လောက်ပဲဖြစ်စေပေါ့နည်းနည်းလေးခွာပြီးအပေါ်ဘက်မှာထွက်နေဝင်နေထွက်နေတဲ့လေလေးကိုစိတ်ကကတ် အဲ့ဒီလိုကပ်ပြီးရှုတဲ့အချိန်ခါမှာအရေးအကြီးဆုံးစည်းကမ်းကဟိုမှာကြည့်တတိပြည့်စုံဆိုတာလေးပါတယ်ဘုဒ္ဓဘုဒ္ဓကာတိပဏတတိံဖိတဝဘာဝန္တတေဝဘာဝနာတံပိစတိဝင်တဲ့လေထွက်တဲ့လေထိသွားရာထိမှုထိရှားရာအရ၌တန်လျင်တတိကိုကြည်စီ၍ တတိကိုထား၍အာနာပါနကမ္မထံကိုပေါင်းများအထောက်သောယောဂဝဆရပုဂ္ဂိုလ်ဤတန်တန်၌ပါလျင်အာနာပါနတတိတမာတိဘာဝနာသည်ပြည့်စုံပြည့်စုံနိုင်၏အဲ့ဒီစီကံကတိတ်အရေးကြီးပါတယ်နော်တောက်လျှောက်သွားတယ်တောက်လျှောက်ဆိုတာကသရုပ်ဒဇံအထိပါတယ်ထိတဲ့နေရာမိမိနှုတ်ခမ်းကိုသတ်မှတ်ထားရင်အထက်နှုတ်ခမ်းပေါ့နော်နှာတိပြသတ်မှတ်ထားရင်လည်းနှာတိပြအဲ့ဒီနေရာကနေစိတ်ကမရွှေ့ရအောင်ဘောရာတွေလျှောက်ပြီးတော့ မမှတ်ရဘူးနော်စောင့်မှတ်နေရင်တော့ဒီလုပ်ငန်းခွင်ပြတ်သွားတာပဲဘာဖြစ်လို့လဲ तू ကအာနာပါနဆိုတာကအာနာပါနကိုရှုမှအာနာပါနကမ္မထံဖြစ်တယ်အာနာပါနမရှုဘဲတဲ့ရှုကျင်တာတွေရှောက်ရှုရင်တော့အာနာပါနကမ္မထံမဟုတ်တော့ဘူးအဲဒါကြောင့်အာနာပါနကမ္မထံနဲ့မိမိကဇန်သမာဓိကိုထူထောင်ခြင်းနဲ့ဆိုရင်ဒီထိထိသွားတဲ့နေရာကနေမရွှေ့ပါနဲ့နော်ဒါတောက်လျှောက်ပဲဒါလည်းအရေးကြီးတယ်အဲလိုရွှေ့ပြီးလျှောက်လိုက်လိုက်ရင်တော့ပြဿနာကတော်တော်လေးရှုပ်ပြီနော် အဲဒီတော့နောက်တစ်ခုရှောင်ရမှာကဒီလိုတမာတိထူထောင်လိုက်တဲ့အပိုင်းမှာဝိနည်းထွက်လေအာယုံပေါ်မှာဘာဝနာစိတ်ကညီဝတ်စွာကပ်ပြီးတည်သွားရင်တော့ဒါပြဿနာဘာမှမရှိတော့ဆက်တာအထုတ်တော့ရေတွက်တဲ့ကဏ္ဍနည်းကိုအသုံးပြုနေဖို့လဲအကြောင်းမရှိဘူးသို့တော့စိတ်ကမတည်ဘူးဟိုတရိရလိုက်ဒီတရိရလိုက်ပေါ့နော် ဟိုရောက်လဲဒီရောက်လဲစိတ်ကဖမ်းလို့မမိဖြစ်နေမယ်ဆိုရင်တော့အထက်ကရာများကအကြံပေးထားတာကတော့ရေတွက်တဲ့ခန္ဓာနည်းလေးကိုအကြံပေးတယ်။အဲဒီတော့ရေရေတွက်တဲ့ခန္ဓာနည်းကိုအကြံပေးတဲ့အပိုင်းမှာဝင်လေထွက်လေတစ်ဝင်လေထွက်လေနှစ်ဝင်လေထွက်လေသုံးဝင်လေထွက်လေလေးဝင်လေထွက်လေငါးဝင်လေထွက်လေ6ဝင်လေထွက်လေ9ဝင်လေထွက်လေ10ရက်ချင်လေရပါနော် ဒီတော့9နဲ့10ချာကြိုက်တဲ့နေရာမှာတော့ရနိုင်တယ်သို့တော့အဲ့ဒီရေတက်တာကဏ္ဍကသတ်မှတ်ထားတာကိုကောင်းပါတယ်နော်တခါတလေရှစ်တခါတလေကိုတခါတလေ10အဲ့လိုလုပ်လိုက်ရင်တော့ပုံသိမကြအောင်ရှစ်ဆိုလည်းရှစ်ပုံသိရှုနေဟုတ်တယ်မလားဘုန်းကြီးတို့ကျေးဇူးတော်ရင်ကန်းကြီးဆိုတော့ဘုရားကတော့မဂ္ဂင်7ပါးကိုအမှတ်ရဇေခြင်းနဲ့အတွက်သူကတော့ရှေ့ထိသင်ပေးတယ်နော်အဲ့ဒါတစ်ကနေရှေ့ထိအဲ့လိုရှုလိုက်တဲ့အခါနောက်တစ်ခါလည်းတစ်ကရှေ့ထိ အဲ့လိုရှုနေတဲ့အခါမှာဒီပြစ်ကနေရှစ်အတွင်းငါစိတ်ဘယ်မှမထွက်เสียဆိုတဲ့ဒီလိုစိတ်ကလေးကိုတင်းပြီးတော့ရှုရပြုံပြုံပြုံပြုံလုပ်နေရင်တော့သိမလွယ်ဘူးနော်ခွန်ကြီးတို့လောကအင်ဒိုနီးရှားမှာတရားစခန်းလုပ်တော့ဟိုဘာလဲ organizer ခေါ်လာဘာလဲ in charge လုပ်တဲ့ပုဂ္ဂိုလ်ကဟိုယောဂီတယောက်ကိုကြည့်ယောဂီတယောက်ကတရားထိုင်တော့ပြုံးနေတယ်ဘာဖြစ်လို့ပြုံးနေတော့မပြတ်တတ်ဘူးနော်အဲ့ဒါနဲ့စူပါဘာဖြစ်လို့တရားထိုင်တာပြုံးရလဲ ယောဂီကစိတ်တက်နေကြပြီးဘုန်းကြီးလာလျှောက်တော့ဘုန်းကြီးကလည်းဘာမှပြောလို့တတ်သိတော့မတတ်နိုင်ပါဘူးဒါပြင်လည်းသူ့ကိုတရားနဲ့ပဲဖြောင်းဖြတ်ပြီးပြလိုက်ပါတယ်ဒီပြောတာကအကြောင်းကနှစ်ချက်ရှိပါတယ်အာနာပါနအာယုံကနေစိတ်ကလွတ်ပြီးပြုံးရဖြစ်တဲ့အာယုံတွေပေါ်မှာစိတ်ကရောက်သွားတာလည်းဖြစ်ခြင်းဖြစ်နိုင်တယ်နော်တော့မဟုတ်ဒီဝေဒီထွက်တွေကိုရှုနေရကစိတ်ကငြိမ်သွားတဲ့အခါမှာလည်း စိတ်ကသိငြိမ်လာလို့ရှိရင်ပိဋိပတ်တိတွေကဝင်လာပါတယ်အဲ့ဒီခါမှလည်းနည်းနည်းလေးပြောင်းလာဖြစ်ခြင်းလည်းဖြစ်တတ်ပါတယ်နော်ဒါကြောင့်သူကဒီဝင်လေထွက်လေမှာတစ်ကနေရှစ်အထိရေတွက်နေရင်အဲ့ရေတွက်တဲ့အခါမှာငါစိတ်ဒီဘယ်မှမထွက်เสียဆိုပြီးတော့စိတ်ကိုခတင်းနေလေးထားပြီးတော့ရှုပါနော်နောက်တစ်ခါလည်းတစ်ကရှစ်အထိဘယ်မှမထွက်เสียနောက်တစ်ခါလည်းတစ်ကရှစ်အထိဘယ်မှမထွက်เสียအဲ့ဒီလိုစိတ်တက်ကိုခတင်းနေလေးထားပြီးရှုလိုက်တဲ့အခါမှာ ယောဂီအများစုကတော့စိတ်ကတကယ်ကြိုးစားနိုင်ရင်စက္ကန့်ပိုင်းမိနစ်ပိုင်းလောက်တော့စိတ်ကမထွက်ဖက်နဲ့ငြိမ်နေတာတော့တွေ့တယ်။အဲဒီလိုတွေ့ပြီဆိုလို့ရှိရင်ဥမာ1မိနစ်လောက်စိတ်ကငြိမ်ကဲကြိုးစားပါ2မိနစ်လောက်ရအောင်ကြိုးစားပါဒီလိုပဲတွန်းတင်ပေးရတာ။2မိနစ်လောက်ငြိမ်ပြီဆိုရင်နောက်တစ်ခါနောက်တစ်ထိုင်3မိနစ်လောက်ရစီရမယ်စသဖြင့်ဒီလိုတစ်ဖြည်းဖြည်းတိုးသွင်းလိုက်ရင်အနည်းဆုံးနိုင်ဝက်လောက်အထိထိုင်နေငြိမ်နေပြီဆိုရင်ပေါ့။အဲဒီခါမှာရေတွက်တဲ့မိကိုလွှတ်လိုက် ရေတက်တဲ့မြင်းကိုလွတ်လိုက်ပြီးတော့မလုပ်ရမလဲမရေတွက်ဖက်နဲ့အဲ့ဝင်လေထွက်လေကိုရှုကြည့်ရှုလိုက်လို့စိတ်ကလေးပုံမှန်ညှိပြီးကတ်နေပြီဆိုရင်တော့အဲ့ပမာကြီးကိုတဏှာကြီးလောက်အထိရအောင်ထူထောင်တာကတော့ဘုကောင်းအဲ့လိုထူထောင်လိုက်တဲ့အချိန်ခါမှာအသက်ရှင်နှေးလို့မြန်နေရင်မြန်နေတဲ့အတိုင်းဒုစရသိအောင်သာကြိုးစားနှိတိုးအောင်မလုပ်နဲ့အသက်ရှင်တိုးသွားအောင်မလုပ်နဲ့သူ့သဘာဝအတိုင်းသာရှုနေတောက်လျှောက်သိနေပြီးတာပဲ အသက်ရှင်မြန်လို့တိုးနေရင်လည်းတိုးတဲ့အတိုင်းပြီအသက်ရှင်နှေးလို့မြန်နေရင်လည်းရှင်နေရင်လည်းရှည်တဲ့အတိုင်းပြီအသက်ရှင်နှေးတာမြန်တာကိုပြောတာပါနော်အသက်ရှင်နှေးရင်တော့ရှည်တယ်လို့ခေါ်တယ်အသက်ရှင်မြန်ရင်တော့တိုးတယ်လို့ခေါ်ပါတယ်အဲ့ဒီရှည်လဲရှည်တဲ့အတိုင်းသိအောင်မမှတ်နဲ့မှတ်ချင်ရင်ဝင်လေထွက်လေဒီလိုပဲမှတ်တယ်ရှည်တယ်တိုးတယ်လို့မှတ်လို့ရှိရင်ဟာတကယ်ရှည်တာဟုတ်ဟုတ်ကြလား ခုနကနည်းနည်းတူသွားတယ်ထင်တယ်ခုခုဟာတူလားဆီလားစသည်ဖြင့်အဲ့လိုစဉ်းစားဝေဖန်မှုတွေကများလာတယ်များလာတဲ့အတွက်ကြောင့်ရှိလဲရှိတဲ့အတိုင်းထောက်လျှောက်သိအောင်သာကြိုးစားတူလဲတူတဲ့အတိုင်းထောက်လျှောက်သိနေအောင်သာကြိုးစားအဲ့လိုကြိုးစားလိုက်တဲ့အခါမှာခွန်ကြီးတို့စာပေစည်းကမ်းပေါ့လေအထက်ကရာဆရာတော်ကဥပမာအမျိုးမျိုးနဲ့ဆုံးမထားပါတယ်ဒီဘက်မှာမန္တလွယ်ကူတဲ့ဥပမာကတော့ဒီတစ်တုံးတစ်ခုပေါ့ နော်ဒီတစ်လုံးတစ်ခုကိုလွှတ်နဲ့တိုက်တယ်ရှိတဲ့အခါမှာလွှတ်ကိုကြည့်ရမှာပဲဒါပြင်းနဲ့ဒီလွှတ်ကတစ်လုံးကိုဖြတ်နေတဲ့အချိန်ကမှဟိုဘက်သွားလိုက်ဒီဘက်သွားလိုက်ပွားနေတယ်ပွားနေပြီဆိုရင်ဟိုဘက်ကိုသွားတဲ့နောက်လိုက်ကြည့်မယ်ဒီဘက်သွားတဲ့နောက်လိုက်ကြည့်မယ်ဆိုရင်ပမာရိကမဖြစ်သင်တော့မှလာထိတဲ့နေရာကတာဒီလွှတ်ကိုစောင့်ကြည့်နော်ဟိုဘက်သွားတာဒီဘက်သွားတာမသိဘူးလားဆိုသိတော့သိလိမ့်မယ်ဒါပြင်းနဲ့စိတ်ကမလိုက်ရင်ပြီးတော့အဲဒီလိုရှုနေလိုက်တဲ့အချိန်ခါမှာ စိတ်ကငြိမ်လာပြီဆိုလို့ရှိရင်အဲရှည်လဲအစအဆုံးထောက်လျှောက်သိအောင်ရှုတို့လဲအစအဆုံးထောက်လျှောက်သိအောင်ရှုအဲ့ဒါကနံပါတ်3အဆင့်ရောက်သွားတယ်နော်တစ်ကရှည်တာသိရမယ်နှစ်ကတို့တာသိရမယ်ရှည်တာကိုတတ်တာအထုတ်တယ်တို့တာကိုတတ်တာအထုတ်တယ်ဒီလိုမလုပ်နဲ့ရှည်လဲရှည်တာတိုင်းသာရှုတစ်ထိုင်ထဲမှာတို့လဲတို့တာတိုင်းသာရှုတစ်ထိုင်လုံးရှည်လဲဘာမှမဖြစ်ဘူးတစ်ထိုင်လုံးတို့နေလဲဘာမှမဖြစ်ဘူး မိမိကဒီလေးပေါ်မှာစိတ်ကိုညင်အောင်သာကတ်ထားလိုက်လို့ငြိမ်းလာပြီဆိုရင်အဲ့မှာစဝင်တာကနေဆုံးတဲ့အထိရက်သွားတဲ့အထိပေါ့စထွက်တာကနေဆုံးသွားတဲ့အထိတောက်လျှောက်သိအောင်ဒီမိမိတတ်မှတ်ထားတဲ့နေရာကနေစောင့်ရှုရတယ်အဲ့လိုရှုလိုက်တဲ့အချိန်ခါမှာလေနဲ့စိနဲ့တနာလည်းဖြစ်ပြီးတော့ညှိပြီးကတ်နေတယ်ကတ်နေပြီဆိုလို့ရှိရင်တော့အဲ့ဒီတမာတိကိုခိုင်အောင်ဆက်လက်တာထူထောင်နေထူထောင်လိုက်ခဲ့မယ်ဆိုလို့ရှိရင် အဲ့ဒီအရှိအတူရှုတဲ့အပိုင်းမှလည်းနမိတ်ဆိုတာပေါ်တတ်ပါတယ်ခုလိုအစာဆုံးကိုတောက်လျှောက်ပြီးအောင်ရှုနေတဲ့အပိုင်းမှလည်းနမိတ်ကပေါ်တတ်တယ်သို့သော်တချို့ယောဂီများမှာတော့အခက်အခဲကနည်းနည်းရှိလာတယ်ဒီဝင်ထွက်တွေကအတက်ကနည်းနည်းလေးပြင်းပြင်းရှုတတ်တဲ့အလေးချင်းကြောင့်ဖြစ်ခြင်းလည်းဖြစ်မယ်နည်းနည်းလေးကြမ်းနေတယ်တိမ်လို့မတော်တိမ်လို့မတော်ဘူးဆိုရင်တော့အထက်ကရာဆရာတော်ကတိမ်လို့ဈေးရမယ်ဆိုတဲ့အာဘောကသမဏဟာရပေါ့နော် သင်္ခွေစီရမယ်ဆိုတဲ့ဥတီချက်ကလေးထားပြီးတော့တက်တက်တော့သင်္ခွေဟောမလုံးနဲ့သင်္ခွေစီရမယ်ဆိုတဲ့ညီရချက်ကလေးနဲ့အဲ့ဒါလေပေါ်မှာစိတ်ကိုညင်အောင်ကပ်ပြီးရှုနေတဖြည်းဖြည်းလေကသင်္ခွေသွားမယ်သင်္ခွေသွားတဲ့အချိန်ကမှငါလေကသင်္ခွေသွားပြီငါထိရှားအောင်ပြန်လုပ်မယ်ဆိုရှူးရှဲရှူးရှဲပြန်မလုပ်နဲ့ပြန်လုပ်လိုက်ရင်ဝရိယကလွန်သွားတဲ့အတွက်သမာဓိကပြန်လျှော့ကျသွားမယ်အဲ့ဒါကြောင့်ဒီလေးအပေါ်မှာစိတ်ကိုညင်အောင်ကပ်နေပါကပ်ထားလိုက်တဲ့အချိန်ခါမှာ လေကလည်းတိမ်မွေ့ပြီးတိမ်မွေ့တဲ့လေလေးကိုအစအဆုံးထောက်လျှောက်သိအောင်ရှုနိုင်ရင်နံပါတ်4အဲစရုပ်ထပတ္တံဗျာအဆင့်ထိရောက်ပါတယ်နော်အဲ့ဒီမတ္တံဗျာအဆင့်ထိရောက်ရင်ဒီတိမ်မွေ့တဲ့လေလေးကိုထင်ရှားအောင်မလုပ်ဖက်တိမ်မွေ့တဲ့လေပေါ်မှာစိတ်ကိုငြိအောင်စူးစူးစိုက်စိုက်ကိုက်နိုင်တယ်ဆိုရင်ထိုင်နေထိုင်နေနဲ့တဏှာကြီးတဏှာကြီးကြောင်ကြောင်လောက်စိတ်ကအမြဲတမ်းငြိမ်ကြီးလေးတောက်လျှောက်ပေါ့တခါတည်းငြိမ်တာမဆိုလို့ဘူးနော် တဏှာကြီးဆိုတဏှာကြီးလုံးလုံးတောက်လျှောက်စိတ်မထွက်ခွနဲ့ငြိမ်နေရတဏှာကြီးကွဲဆိုလည်းတဏှာကြီးကွဲနှစ်နာရီဆိုလည်းနှစ်နာရီပေါ့အဲ့လိုငြိမ်လာပြီဆိုလို့ရှိရင်တော့ညာသောအဖြစ်တော့နှစ်ရက်သုံးရက်လောက်အတွင်းမှာပဲနမိတ်စပေါ်ပါတယ်နမိတ်ဆိုတာကဘာလဲလို့မေးစရာရှိတယ်နော်နမိတ်ရဲ့အဓိပ္ပာယ်ကတော့ဘုန်းကြီးတို့အကြောင်းတရားလို့ဆိုလိုရင်းဖြစ်တယ်ဘာအကြောင်းလဲမေးရင်တော့ဇန်သမာဓိကိုရစေနိုင်တဲ့အကြောင်းပဲ ဘယ်လိုဇန်သမာဓိကိုရောက်စေနိုင်တဲ့အကြောင်းလဲလို့မေးတော့ तू ကအာယုံအကြောင်းတရားပါနော်အာယုံအကြောင်းတရားဆိုတာကဘုန်းကြီးတို့ဒီကြီးလေးနမိတ်ကိုအာယုံယူပြီးတော့ရှုမှတ်ဇံကရမယ်နမိတ်ကိုအာယုံယူပြီးတော့မရှုခဲ့ရင်ဇံကမတက်နိုင်ဘူးပကတိဝင်လေထွက်လေရှုရုံနဲ့ဒီဇာဏတရားဆိုတာကမဖြစ်နိုင်ဘူးအဲဒါကြောင့်ဒီနမိတ်ပေါ်လာတဲ့အချိန်ခါမှာ အဲ့ဒီနမိတ်ကိုဘာဖြစ်လဲဟိုမအောင်ပါကြည့်အထာနေနတန်နိမိတ်တနေဝဝဏတော်မနတိကတ္တဗနလက္ခဏတော်ပစ္စဝခိတ္တဗံဒါကသိအရေးကြီးတယ်ယောဂီပုဂ္ဂိုလ်တော်ခံများများကတော့သူကဘာပြောလဲဒီနမိတ်ပေါ်လာရင်ဒီနမိတ်ကလေးကအယောင်လေးကဘယ်လိုအယောင်ဖြစ်တယ်ဒီအယောင်လေးကကောင်းတယ်ဟိုအယောင်ကကောင်းတယ်စသဖြင့်အဲ့လိုအယောင်အပေါ်မှာသူကနှလုံးသွင်းတတ်တယ်အယောင်ကအမျိုးမျိုးလဲပေါ်တတ်တယ်ပုံတရံလဲအမျိုးမျိုးပေါ်တတ်ပါတယ် ဘယ်လိုပဲပေါ်ပေါ်ဒီနေရာကိုမရွှေ့ပါနဲ့ဒီနှာသီးပြတော့ဘောအထက်နှုတ်ကသတ်မှတ်ထားတဲ့နေရာကိုမရွှေ့နဲ့အဲ့လေးနမိတ်နမိတ်ကပေါ်လာရင်တော့ဖြုံးနေတဲ့နမိတ်ကိုတော့မြန်သွားဖြစ်မကြည့်ပါနဲ့ကြည့်လိုက်လို့ရှိရင်သူကလည်းနည်းနည်းရှက်တတ်ပါတယ်ရှက်တတ်တော့သူကအကြည့်မခံဘူးနော်ဒါကြောင့်နမိတ်ကခိုင်းနေနမိတ်မှာစိတ်ကအလိုလိုတွန့်ကတ်သွားပြီဆိုရင်လည်းအဲ့ဒါပိုကောင်းတယ် ကတ်သွားပြီဆိုလို့ရှိရင်နမိတ်ကိုသာဆက်ရှိမကတ်သေးဘူးဆိုလို့ရှိရင်တော့ပဂလိဝင်လေထွက်လေကိုပဲကြည့်နေပါကြည့်နေရကနေဝင်လေထွက်လေနဲ့နမိတ်နမိတ်နဲ့ဝင်လေထွက်လေကတသားတည်းဖြစ်နေတယ်ခွဲလို့မရတော့ဘူးဆိုရင်နမိတ်မှာစိတ်ကကတ်သွားအဲဒီလိုကတ်တဲ့အချိန်ခါမှာနမိတ်ပေါ်မှာမစိတ်ကိုငြင်းအောင်ကတ်ပြီးရှုလိုက်အဲဒီအချိန်ခါမှာပဂတိဝင်လေထွက်လေကိုမေ့ထားပါပြန်မကြည့်နဲ့ရှိတော့ရှိနေတယ်ရှိပေနဲ့လေကိုမကြည့်ဘဲနဲ့နမိတ်ကိုကြည့်အဲဒီနမိတ်ကြည့်တဲ့အခါမှာနမိတ်ကရှည်ခြင်းလဲရှည်တတ်တယ်တိုးခြင်းလဲတိုးတတ်တယ် ဝိုင်းညီလာဝိုင်းတတ်တယ်ဘာမှမဖြစ်ဘူးသို့တော့ဒီနေရာမှာပြဿနာကဘာပေါ်လာတတ်တယ်ဆိုတော့ယောဂီအများစုမှာကတော့နမိတ်ကိုများသောအဖြစ်တွေ့တတ်ပါတယ်သို့တော့တချို့ယောဂီတွေကတမာရီကောင်းလာပြီဆိုရင်နမိတ်ကိုမတွေ့ဘဲနဲ့ဒီပောင်းကျင်မှာအလင်းရောင်တွေတွေ့တယ်အဲ့ဒီအလင်းရောင်ကိုတော့တော့စိုက်စိုက်ပြီးကြည့်တတ်တယ်မကြည့်ပါနဲ့လို့သူတို့ကပြောတယ်ပြောလို့လည်းမရဘူးသူကတင်းတင်းလေးချောင်းကြည့်ရင်ချောင်းမကြည့်ရရင်သူသိမကျင်တတ်ဘူး ငါမှအလင်းရောင်ပေါ်လာပြီဆိုပြီးဒါလေးပဲဝမ်းမြောက်ဝမ်းသာနဲ့သွားသွားကြည့်တတ်တယ်မကြည့်ပါနဲ့သူတို့ကပြောတယ်ဒီထိတဲ့နေရာကိုလွတ်လို့မရဘူးနောက်တစ်ခုကနမိတ်ကတချို့မှဝေးဝေးမှပေါ်နေတယ်တကယ်တော့ဒါနမိတ်မဟုတ်ဘူးအလင်းရောင်ပါဒါပြင်းနဲ့ပုံစံမျိုးမျိုးနဲ့လည်းပေါ်တတ်ပါတယ်ဒါသူတို့ရဲ့အတိတ်ကစီးပူးထားတဲ့ပါရမီပေါ်မူတည်ပါတယ်ဒီလိုယောဂီတော်များအများကတော့တရားထိုင်လို့ကောင်းတဲ့အချိန်ဟာဘယ်ချိန်လဲလို့ မိမ့်လိုက်ရင်တော့စပိစနည်းနည်းလေးနားလိုက်တယ်နားပြီးတရားထိုင်ရင်အဲ့ဒီချိန်ကပုံကောင်းအာဟာရတွေကအပိထောက်မှတော့ခန္ဓာကိုယ်ကလည်းတောင့်တင်းနေတယ်စိတ်ကလည်းအဲ့ဒီချိန်ကမှအာတန်နေတယ်ခန္ဓာကိုယ်ကတောင့်တင်းတဲ့အတွက်စိတ်ဓာတ်ကလည်းပုံပြီးအကောင်းနေတယ်အဲ့ဒီချိန်ကမှရှုလို့တော်တော်လေးကောင်းတတ်ပါတယ်နေ့အခါဒီနေ့လုံးမနဲ့၄နိုင်လောက်ကနေစပြီးရှုလာလိုက်တာညနေပိုင်းညပိုင်းလောက်ရောက်လာတော့သူကဘာဖြစ်လာလဲ နည်းနည်းပင်မလာပင်မလာတော့တချို့တမာရီတိတ်မဖြစ်ကြဘူးသို့တော့ပါရမီပေါ်တော့မူတည်တယ်တချို့ပုဂ္ဂိုလ်ကညာဘိုင်းအထုကမှပို့ပြီးတော့အထုလို့ခေါင်းတယ်အဲ့ဒါကအတိတ်ကသူတို့ညာဘိုင်းမှာတော်တော်လေးအလေးကရုပြုပြီးတော့ပါရမီထထောင်ခဲ့တဲ့ပုဂ္ဂိုလ်တွေပဲဒီတော့အဲ့ဒီလိုရှုနေတဲ့အချိန်ခါမှာနမိတ်မှာစိတ်ကကတ်သွားပြီဆိုရင်တော့နမိတ်အပေါ်မှာပဲစိတ်ကိုညင်အောင်ကပ်ပြီးရှုနေပါရှုနေလိုက်တဲ့အချိန်ခါမှာအဲ့ဒီနမိတ်ကိုတဲ့ ဝဏတော်အယောင်အစင်းအဖြစ်သွားနှလုံးမသွင်းပါနဲ့လက္ခဏာတော်သဘာဝလက္ခဏာကိုလည်းသွားပြီးတော့နှလုံးမသွင်းနဲ့တာမင်ညလက္ခဏာကိုလည်းသွားနှလုံးမသွင်းအယောင်နှလုံးမသွင်းရဘူးဆိုတော့ကအယောင်ကိုသွားနှလုံးသွင်းလိုက်ရင်သမာဓိအပေါ်မူတည်ပြီးတော့အယောင်ကပြောင်းပြောင်းနေတတ်တယ်ဘုန်းကြီးကန်းနီမှာဆိုတော့လွန်ခဲ့တဲ့နှစ်ပေါင်း40 သုံးနှစ်လောက်ကဆိုကြပါစို့နော်။ဒါနေသတော်ဘုရားကြီးလည်းရှိကြရှိနေပါသေးတယ်။အဲ့ဒီချိန်ကမှကန်းကြီးမှာဘုန်းကြီးတို့တရားအထုတ်နေတော့မောင်ရပင်ပင်တဲ့ကလည်းကဆရာတော်တစ်ပါးဖြစ်တဲ့ဆရာတော်ဥက္ကဝိဒနဲ့ဆုံတော့ဆရာတော်ဥက္ကဝိဒကဘုန်းကြီးတိုက်တွန်းတဲ့အရှင်ဘုရားကိုရောလေဟိုမှာအဲ့ဒီတကကြီးသွားပြီးတရားဆွေးနွေးပါလားဒီတကကြီးကသိပြီးတော့တရားကောင်းတယ်ဒါနဲ့ဘုန်းကြီးလည်းတိုက်တွန်းတဲ့အဲ့ဒီတကကြီးသွားဆွေးနွေးပါတယ်တကကြီးကညောင်တုံးကြီးနဲ့ သူ့အတွေ့အကြုံကိုသူကရှောက်ဆင်းပြတာသူကဒီနိမိတ်ကိုခိုင်းလာတယ်ခိုင်းလာတဲ့အချိန်ခါမှာဒီနိမိတ်ကိုပလဲလုံးဖြစ်စေဆိုတာနဲ့ပလဲလုံးဖြစ်သွားတယ်ရွယ်လုံးဖြစ်စေဆိုတာနဲ့ရွယ်လုံးဖြစ်သွားတယ်ရှည်ရင်ဆိုရင်ရှည်သွားတယ်တိုးရင်ဆိုရင်တိုးသွားတယ်အဲ့ဒီကန်းကြီးကနေပြီးတော့ရှင်တော်ဘုရားကိုသူကရည်ကျင်နေဆိုရင်သူကလှမ်းဆိုင်လိုက်ရင်ဘုံမောဆလမီနဲ့ထိုးထားတယ်လို့ရှင်တော်ဘုရားရွှေရွှေတော်ဆရာတော်ကြီးကသူ့အယုံထဲမှာပေါ်လာတယ် အဲ့ဒီပုံစံတွေကဇန်တမာရီကိုဖြစ်စေတာဆိုတော့မဖြစ်စေဒါကြောင့်သူကအထက်ကရကဖုဒ္ဓဖုဒ္ဓကံတိပဏပတိန်သပိတဝဘာဝန္တတိဝဘာဝနာတံပိစတိထိထိတွားတဲ့နေရာမှာတတိကပြရှုပါမှာအာနာပါနတတိတမာရီဘာဝနာကပြည့်စုံပြည့်စုံနေတယ်ဒီစည်းကမ်းကိုမေ့လို့မရအောင်အဲဒီတော့ဒီမှာသူက နမိတ်ပေါ်လာတဲ့အခါမှာနမိတ်ကိုအယောင်နေမိမိကကစားနေတယ်ပလဲလုံးဖြစ်စေရွယ်လုံးဖြစ်စေစသည်ဖြင့်ဒီလိုအယောင်နေနေပါစေဖြူပါစေဝါပါစေနီးတယ်ဖြူတယ်ဝါတယ်ဒါတမာရီရင့်လာဖြစ်ပါတယ်အဲဒီလိုအယောင်တွေကပြောင်းနေတော့တမာရီကဖြေအောင်မလားချွတ်ကြသွားအဲဒါကြောင့်အယောင်အဖြစ်နဲ့နှလုံးမသွင်းပါနဲ့နောက်တစ်ချက်နတ်လက္ခဏာတို့သဘာဝလက္ခဏာလည်းသူကနှလုံးမသွင်းနဲ့တာမင်ညလက္ခဏာလည်းနှလုံးမသွင်းနဲ့သဘာဝလက္ခဏာဆိုတာကဒီဝိနည်းထွက်လေမှာဓာတ်ကြီးလေးပါရှိပါတယ် နည်းနည်းလေးအထဲဘက်ကိုလိုက်ကြည့်လိုက်တုံးကန်နေတဲ့သဘောမာနေတဲ့သဘောသုံးဖို့ပူတဲ့သဘောအေးတဲ့သဘောတွေအကုန်တွေ့နိုင်တဲ့ဓာတ်လေးပါအဲ့ဒီဓာတ်ကိုသွားနှလုံးသွင်းလိုက်တော့အာနာပါနကမ္မထာမဟုတ်တော့ဓာတ်ကမ္မထာဖြစ်သွားပြန်တယ်ဒါကမ္မထာပြောင်းသွားတယ်နောက်တစ်ခုသာမဉ္ဇလက္ခဏာနဲ့နှလုံးမသွင်းနဲ့တဲ့သာမဉ္ဇလက္ခဏာဆိုတော့ကယုံနာဓမ္မသင်္ခါရတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တင်ပြီးတော့ ဝိပဿနာရှုတဲ့အပိုင်းကိုတမညလက္ခဏာကိုရှုတယ်လို့ပြောပါတယ်။သူကယုတ်ပရမတ်လည်းမသိသေးနာမ်ပရမတ်လည်းမသိသေးဘူး။ဝင်လေဖြစ်ပြအနေစာထွက်လေဖြစ်ပြအနေစာအဲ့ဒီလိုသွားလုံနေရင်ကိုဒီဇန်သမားတွေရမလားမရနိုင်ဘူးဒါပြောတာနော်ဒီတော့ဒီစည်းကမ်းလေးတွေကလုံငန်းခွင်မှာအမတန်အရေးကြီးပါတယ်မိမိကဘာလိုချင်တယ်ဥတည်ချက်ထားဇန်သမားကြီးကိုလိုချင်တယ်ဆိုလို့ချင်းဒီစည်းကမ်း အတိုင်းကိုလိုက်လာပြီးပြုကျင့်ရမယ်။အဲဒီလိုရှုလိုက်တဲ့အပိုင်းမှာဘောဇမနမိတ်ကမခိုင်သေးရင်တော့နမိတ်ကိုမကတ်နဲ့နမိတ်ကခိုင်လာပြီဆိုလို့ရှိရင်တော့နမိတ်ကိုကတ်ကတ်တဲ့ခါမှလည်းဒီထိတဲ့နေရာမလွတ်ပါနဲ့သူပါသူရှင်းချင်းရှင်းလိုက်မကြည့်နဲ့တိုးချင်းတိုးလိုက်မကြည့်နဲ့အဲ့ဒီနမိတ်မှာစိတ်ကိုညီအောင်ကတ်ထားလိုက်ရင်ကြာတော့သမာဓိကအရှင်ကောင်းလာလို့နမိတ်ထက်မှစိတ်ကမြင့်မြုပ်သလိုဖြစ်ပြီးတော့ငြိမ်လာပြီဆိုရင်တော့ အများအပြည့်တော့နမိတ်ကကြည်တောက်သွားတယ်။သို့တော့ယောဂီတို့ခမ်းများများမှာတော့သူကမိဘရောင်စပြီးပေါ်တတ်ပါတယ်နော်။ဒါတော့ရေပုံရအများစုပြောတော့ပါ။တခြားအယောင်တွေလည်းပေါ်ပါတယ်။မိဘရောင်လိုလိုစပေါ်ရင်အဲ့နမိတ်မှလည်းစိတ်ကကတ်လို့ရရင်တော့ကတ်ကြည့်ပါ။ကတ်ကြည့်လိုက်လို့တမာရီကထူထောင်လို့ရပြီဆိုရင်တော့အဲ့ဒီမိဘရောင်ကနေပြီးတော့ဝါကွမ်းဆိုင်လိုဖြူဖွေးသွားတဲ့အသွင်ပြောင်းသွားတယ် ဒီနမိတ်ကလေးကဝါကောဆိုင်ကိုဖြူလာပြီဆိုရင်အဲ့ဖြူနေတဲ့နမိတ်မှစိတ်ကိုညင်အောင်ဆက်ကပ်ပြီးတော့သမာဓိကိုထူထောင်နိုင်ခဲ့မယ်ဆိုရင်တော့ကြီးတောက်သွားတယ်။လောက်ကြာကျက်လောက်ရှုကျေကဲဆိုကြီးသွားတယ်။အဲ့ဒီအစဉ်နေမှာမှတ်ရမလားမမှတ်ရဘူးလားလို့အချို့ယောဂီတွေကမေးပါတယ်။အဲ့ဒါကတော့စိုက်ကြည့်လို့စိတ်ကငြိမ်ကပ်ပြီးနေရင်တော့ဘုန်းကြီးကမမှတ်စေချင်ဘူး။အကယ်စိုက်ကြည့်လိုက်လို့စိတ်ကမငြိမ်ဘူး ထွက်ထွက်လစ်လစ်သွားတယ်ခဏခဏလစ်လစ်သွားတယ်ဆိုရင်တော့အဲ့ဒီခါမှာတော့အမှတ်ခိုင်းပါတယ်နော်ဒီပရမဇန်သမารိအထိမှတ်လို့ရတယ်ဒုတိယဇန်သမารိကနေစပြီးအထပိုင်းဇန်ဒီမှာသွားမှတ်လိုက်ရင်ဘာဖြစ်လဲဘုန်းကြီးတို့စာပေမှာဝိတက်ကဝိสารဝစီသင်္ခါရောဆိုပြီးတော့ဒီလိုလာပါတယ်ဝိတက်ကဝိสารဝစီသင်္ခါရောဒီမှတ်နေတဲ့ဝစီလေးကိုဖြစ်စေတာကဝိတက်ဝိสารဥဆောင်တဲ့စိတ်ကဖြစ်စေတာ အဲဒီတော့ပထမဇမဝိတ္တဝိဇာရမိလိတုကဤကကရဆိုတဲ့ဆိုင်က၅ပါးရှိတာမှန်တယ်ဒုတိယဇံကြတော့ဝိတ္တဝိဇာရကမရှိတော့ပတ်တော်မှန်နေဝိတ္တဝိဇာရကပြန်ပြန်ဝင်လာပြန်တယ်အဲဒုတိယဇံကုလို့ကုလို့ရတဲ့ထမခိုင်ကတော့ဘူးမှတ်နေတော့မှတ်နေတော့ဝိတ္တဝိဇာရကပြန်ပြီးဝင်ပြန်တယ်ပြန်ပြန်ရှုံးကြတယ်အဲဒါကြောင့်အထက်ပိုင်းဇံနေကြရင်တော့သူကမှတ်လို့မရတော့အထက်ပိုင်းဇံကတော့မမှတ်နဲ့လုံးဝမမှတ်နဲ့မှတ်လိုက်တာနဲ့ဇံကပြန်ရှောတာပဲ ဒါကြောင့်အဲ့ဒီအလေးကြီးကြီးပါတော့မှဆိုလို့ဒီလိုနမိတ်ကစိုက်ကြည့်လိုက်လို့စိတ်ကငြိမ်ကပ်လာပြီဆိုရင်အဲ့ဒီငြိမ်ကပ်နေတဲ့နမိတ်မှာဘာဝနာစိတ်ကိုညီမစွာကပ်ပြီးတရားချိုးစားလိုက်။ချိုးစားလိုက်ရင်ကြီးတောက်လာ။ကြီးတောက်လာတဲ့ဒီနမိတ်မှာစိတ်ကိုငြိမ်အောင်ထပ်ပြီးကပ်နိုင်မယ်ဆိုရင်အဲ့ဒီစိတ်ကလေးကဒီကြီးတောက်နေတဲ့နမိတ်ထဲမှာနစ်ပြီးတော့ငြိမ်သွားတယ်။ဒီလိုနစ်ပြီးငြိမ်သွားဆိုတော့တည်ငြိမ်တဲ့သမာဓိကိုပဲ ။ဒါကြီးတော်ဘုရားကစိုက်စိုက်စူးစူးအထူးမြဲမြံရှုအပ်တန်ဇံဟုခေါ်တဲ့ဆိုပြီးဒါဇံပြောတယ်။ခင်ကတော့သူကတချို့ကဒီဇံနဲ့အဘိညာဉ်ကိုမခွဲတတ်ဘူး။ရေရှုံမိုးပြန်တာကအဘိညာဉ်ရဲ့အရာပါဇံမဟုတ်ပါဘူး။အဲဒီတော့ဘုန်းကြီးတပါးဆိုကြပါစို့လေနည်းနည်းဖောက်ကိုပြောင်းလောင်တဲ့ဘုန်းကြီးပါပဲ။သူတပည့်တယောက်ကဘုန်းကြီးတို့ရင်းသာခွဲတစ်ခုဖန်မှာရှိတော့အိမ်မှာသွားအထုတ်နေတယ်။ ငင်ခမိမန်ဇန်နဲ့ပြန်လာခဲ့ငါလေရင်ကနေလာကြိုးမဲ့ဟောအဲ့ဒီတော့အမှန်ကအဘိညာဉ်ကသာကောင်းမြေရှုံးမိုးပြနေတယ်ပေါ့ဘုန်းကြီးတို့အဘိညာဉ်မသိပါဘူးဒီဇန်သမารိကဝိပဿနာရဲ့အခြေခံအဖြစ်သာထူထောင်ခိုင်းတာပါနော်အဲ့ဒီတော့ဒီစัจ jai စေစုရှုလိုက်တဲ့အခါမှာစိတ်ကငြိမ်ဝဆိုကတ်ကတ်တဲ့အခါမှာသူကနိဝရဏကိလေသာအငြိအကြီးတွေကိုလည်းသူကလောင်ကျွမ်းစေတယ် ဆိုလိုတာကတော့ဒီရင်ကအဖြစ်ပဲခွာဝိက္ခမနာအဖြစ်ခတ်ကြကြပဲခွာထားတယ်တဏှာယိဇံမောနေနှံယိတဏှာယိလုံးလုံးဒီနိဝရဏဒီမဝင်တော့ဝေးကွာသွားတယ်။နှစ်နာရီနေနှံယိနှစ်နာရီလုံးလုံးဝေးကွာသွားတယ်။သုံးနာရီနေနှံယိလည်းသုံးနာရီလုံးလုံးဝေးကွာသွားတယ်။အဲ့ဒီဝိခံမနပဟံဖြင့်ဒီဇံကဒီနိဝရဏကိလေသာအငြိအကျိကိုလည်းဘဲခွာနိုင်တယ်၊လုံကျွမ်းစေနိုင်တဲ့အတွက်လူကဇံလို့ခေါ်တာပါ အာယုန်တစ်ခုအပေါ်မှာစူးစူးစိုက်စိုက်မြင်းမြင်းမြင်မြင်ရှုနိုင်တဲ့အတွက်ကြောင့်လည်းဒုက္ခဆံလို့ခေါ်ခြင်းဖြစ်တယ်။အဲ့ဒီတမာတိကိုခိုင်ကအောင်ဘုန်းကြီးတို့မြန်တော့အဖြစ်တော့အနည်းဆုံး3ရက်လောက်တော့ထထောင်ခိုင်းပါတယ်နော်။ခိုင်တိုင်းထိုင်နေ2နာရီ3နာရီမြင်မဆောင်ကပ်ပြီးနမိတ်ထမတီးပြီးနမိတ်ကလည်းထိုင်တိုင်းထိုင်နေကပ်ပြီးပေါ်နေပြီးစက္ကန့်ပိုင်းမိနစ်ပိုင်းအတွင်းမှာကိုဒီနမိတ်ကပေါ်လာပြီးဆိုရင်တော့ဟန်ကျသွားပြီ။အဲ့ဒီလိုပုဂ္ဂိုလ်ကိုဇိုင်းကသိသိကနီးမှဘုန်းကြီးတို့ဗာတင်ရလဲဆိုတော့ မနေ့ကပြောခဲ့တဲ့ဒီဘဝင်မနောအကြည့်ကိုသိအောင်ပြန်အရှုခံရတယ်ဘယ်ခါမှအရှုခံရလဲလို့မင်းရင်တော့ဒီကြည်လင်တော့မှနေတဲ့ပြိဘာကနမိတ်ထက်မှအ ਨੇ ဆုံးတဏှာကြီးလောက်စိတ်ကနစ်မြုပ်ပြီးတော့ညီမဆော်ကပ်ပြီးတည်နေတဲ့အခါတဏှာကြီးလောက်ပြည့်ရင်ထလိုက်ထွက်လိုက်နော်ရက်လိုက်ရက်တယ်ဆိုတာကတော့ဒီလိုပါအဲ့ဒီနမိတ်ကိုမရှုနဲ့ဇံကနေထွက်လိုက်နေတဲ့ဒီပြင်းတဲ့စက္ကန့်ပိုင်းအတွင်းလေးမှာကိုကဒီ နှလုံးအိမ်အတွင်းမှာရှိတဲ့ဘွေမနောကြီးကိုလှမ်းကြည့်ရတယ်။သို့တော့အထုဆပုဂ္ဂိုလ်များကတော့ဒီဘွေမနောကြီးကိုတစိမ့်ကြည့်ုံနဲ့တော့သိမမြင်ရဘူး။ဘာဖြစ်လို့လဲ။ဇာမထလင်ထားခြင်းချက်ချင်းကြည့်ပါလို့ပြောပေမဲ့လို့သူက3စက္ကန့်4စက္ကန့်တော့လုံးဝကြည့်ရလဲဖြစ်ချင်းဖြစ်တယ်။၄၅စက္ကန့်လောက်လွန်မှကြည့်တာလည်းဖြစ်ချင်းဖြစ်တယ်၄၅စက္ကန့်လောက်လွန်သွားရင်တမာရီကရှော့သွားတော့သူဤဝင်မနှောကြီးကိုမမြင်နိုင်ဘူးအလင်းရောင်ကလည်းအာသိမကောင်းတော့ဘူး အဲဒီတော့စက္ကန့်ပိုင်းလေးအတွင်းမှာထလင်ထားခြင်းချက်ချင်းကြည့်လို့ထက်ခါထက်ခါလက်ကျင်လိုက်ရင်ဒီနှလုံးအိမ်အတွင်းမှာကြည်လင်နေတဲ့အကြည်ဖမ်းလို့မှန်လို့ကြည်နေတဲ့အကြည်ကားတစ်ခုဖတ်တွေ့ပါတယ်။အဲဒီလိုတွေ့လိုက်တဲ့အချိန်ကမှတချို့ယောဂီကဒီကြည်လင်နေတဲ့မနောဒေါရနဲ့ဖွင့်မနောအကြည်ဓာတ်နဲ့နမိတ်ကိုမခွတ်တတ်ဘူး။ပြဿနာဆုပ်တယ်။ဒါဘာဖြစ်လို့လဲဆိုတော့တမာရီမလုံလောက်လို့ပါ။ဒါတော့တမာရီကလုံလောက်လို့အကောင်းလာပြီဆိုရင်တော့ ဝိမနောအကြည့်မှန်လေးတဲ့မှာဒီနိမိတ်ကလာထင်းနေတယ်ဆိုလိုတာကမှန်ရှိမှဒကာကြီးတွေဒူမကြီးတွေတွားရလဲမိမိရဲ့မျက်နှာမှန်နဲ့မှမတွေ့တယ်အဲ့ဒီပုံစံလိုပဲဒီနိမိတ်ကလေးကဒီမှန်နဲ့မှလာထင်းတယ်အဲ့လိုထင်းတဲ့အချိန်ခါကြတော့မှမနိစ္စပဋိစ္စဓမေစ္စဥပိစ္စတိမနောဝိညာဏစသည်ဖြင့်ဘုရားရှင်ဟောထားပါတယ်နော်ဒီမနခေါ်တဲ့ဘွေမနောအကြည့်ကိုလည်းအစွမ်းပြည့်ဓမ္မခေါ်တဲ့ဒီ ကျင်လင်တောက်ပန်နေတဲ့အာနာပါနပရိဘာကနမိတ်ကိုလည်းအစွဲပြု၍မနောဝိညာဉ်ဖြစ်တယ်အဲ့မနောဝိညာဉ်နဲ့ရှင်တွဲပြီးဒီဆိုင်ကာရီကဖြစ်တယ်အဲ့တော့ဒီဘုံမနောအကြီးမှာလှမ်းတော့မကြည့်နဲ့မိမိကအဲ့ဘုံမနောကြီးမှာနမိတ်ကထင်တာနဲ့ချက်ချင်းအဲ့ဝိတက်ကိုသိသိကြည့်အဲ့ဝိတက်ကဘုံမနောအကြီးရဲ့မိယာဟရိယဝုထုယုံမှာဖြစ်နေပါတယ်နော်ဟရိယဝုထုယုံကိုမိဖြစ်တာပဲ အဲ့ဒီကိုစောင့်ပြီးတော့ဒီဝိတ္တကိုသိသိလိုက်မထေဆိုင်ဇံပြန်ဝင်စားလိုက်ဇံဝင်စားလိုက်ပြီးလို့9မိနစ်10မိနစ်လောက်ဇံထဲမှာနင်းလို့ပြီးတဲ့အခါဇံကချက်ချင်းထပ်ဝင်မတော့ကြည့်သိသိလိုက်သိသိပြီးရင်ဒီဝိတ္တကိုသိသိကြည့်တွေ့ပါတယ်ဝိတ္တဆိုတာကဘာလဲအာနာပါနပရိဘာကနမိတ်အာယုံဘောတို့စိတ်ကိုရှေ့ရှုတင်ပေးခြင်းသဘောနော် အဲ့မှာဟိုဘက်မှာဟိုဆံမျက်နှာ132မှာနော်ဝိတဲ့အာနာပါနပရိဘာကနမိတ်အာယုံဘောတို့စိတ်ကိုရှေ့ရှုတင်ပေးခြင်းသဘောဝိဇာရအာနာပါနပရိဘာကနမိတ်အာယုံကိုထက်ခါထက်ခါသုံးသပ်ဆင်ခြင်ခြင်းသဘောသီလိအာနာပါနပရိဘာကနမိတ်အာယုံကိုနှစ်သက်ခြင်းသဘောဒုက္ခအာနာပါနပရိဘာကနမိတ်အာယုံဤအယတာကိုချမ်းချမ်းသာသာခံစားနေခြင်းသဘော ရေကကတာအာနာပါနပရိဖကနမိတ်အာယုတစ်ခုတည်းဘုံတို့စိတ်ကြရောက်တည်ငြိမ်နေခြင်းသဘောဆိုပြီးဒီလိုရေးထားတယ်။အဲ့ဒါကိုတော့အလွတ်ရအောင်ကြည့်ရ။အလွတ်ရအောင်ကြည့်လို့ဒီကိုလှမ်းကြည့်လိုက်တဲ့အချိန်ခါမှာအဲ့ဒီစာရန်တွေတွေ့မလားဆိုမတွေ့ဘူးနော်။အဲ့ဒီမှာဆိုင်ဖို့မရှိဘူး။ဒီသဘောလေးပဲနော်။အာယုဘုံကိုစိတ်ကလေးတင်တင်ပေးနေတဲ့သဘောဘာအာယုလဲဆိုတော့ဒီကြည်လင်တောက်မှနေတဲ့အနာပါနပရိဖကနမိတ်ဒီအာယုဘုံကိုစိတ်ကလေးကိုတင်တင်ပေးနေတာ။အဲ့ဒီသဘောလေးကိုသွားတွေ့တယ် ဒီသဘောလေးကိုရှုလိုက်လို့တစ်ထိုင်မှာသင်ချပြီဆိုရင်ဘုန်းကြီးတို့နောက်တစ်ထိုင်မှာဝိတ္တနဲ့ဝိသရနှစ်ခုအရှုခိုင်းပါနောက်တစ်ထိုင်ကျတော့ဥဒ္ဒဝိသရပိတိသုံးခုလောက်အရှုခိုင်းလိုက်တယ်သုံးခုကိုပန်းငယ်နေနေရှုနိုင်ပြီဆိုရင်နောက်တစ်ခါကျတော့ဥဒ္ဒဝိသရပိတိဒုက္ခလေးခုလောက်အရှုခိုင်းလေးခုလောက်ရှုလို့ရပြီဆိုရင်နောက်တစ်ခါကျတော့ဧကဂရကိုအရှုခိုင်းလိုက်ပါတယ်အဲဒီတလုံးဒီတလုံးဒီရှုထပ်လို့ ပုံကြပြီဆိုရင်နောက်တစ်ထိုင်ကြတော့ငါးခုလုံးပြိုင်တူဖြစ်တာကိုမြင်အောင်အကြည့်ခိုင်းပါတယ်နော်အဲဒီလိုကြည့်လိုက်တော့မှဒီဝိညာဝိဇာရပိဋိဒုက္ခဧကခရခေါ်တဲ့ဇိုင်းက၅ပါးကိုပြိုင်တူမြင်လဲမှထင်လာပြီဆိုရင်အဲ့ဒီချိန်ခါမှာဘုန်းကြီးတို့ဝတိဘော၅ဓာတ်ကိုနိုင်အောင်ပြန်လေ့ကျင့်ရတယ်အောက်မှာကြည့်ဝတိဘော၅ဓာတ်နော်နံပါတ်1အောဇနဝတိဇံဝင်စား၍ဇိုင်းကများကိုအလိုရှိတိုင်းဆင်ခြင်နိုင်စွမ်းရှိခြင်း နံပါတ်1သမာပိဿနာဝင်ပြီးဉာဏ်ကိုအလိုရှိသလိုအလိုရှိတဲ့ဝင်စားနိုင်စွမ်းရှိခြင်းနံပါတ်3အဋ္ဌာဏဝင်ပြီးဉာဏ်ကိုတဏှာဤနှာဤစသည်ဖြင့်အလိုရှိသလိုအချိန်ကာလကိုပိုင်းခြား၍အဋ္ဌာဏ၍ဝင်စားနိုင်စွမ်းရှိခြင်းဘုထာဏဝတိပိုင်းခြားထားသော အချိန်ကာလစေသောဇမ္မထနိုင်စွမ်းရှိခြင်းပစ္စဝခဏဝတိဝတိဆိုင်ကာတို့ကိုအလိုရှိသလိုဆင်ခြင်နိုင်စွမ်းရှိခြင်းဆိုပြီးတော့ ၅ခုရှိတယ်။အဲ့ဒီ၅ခုမှာဘုန်းကြီးတို့ဒီနံပါတ်၁ကဩဇနဝတိနံပါတ်၅ကပစ္စောပခဏဝတိနှစ်ခုလုံးကဇိုင်းကကိုပဲဆင်ခြင်တာပဲ။ဘာကွာတယ်လဲ။စအထုဆယောဂီများမှာဒီနှစ်ခုကိုခွဲခြားဖို့ကတော့တော်တော်လေးခက်ပါတယ်။သို့တော့နာမကမ္မထာမရောက်ရင်တော့ခွဲခွဲလို့ရတယ်။နာကမ္မတန်ရှုတတ်တဲ့ပုဂ္ဂိုလ်ဖြစ်ခဲ့ရင်တော့ခွဲလို့ရတယ်။ဘုန်းကြီးတို့ဒီဇာနဝိထိဆိုတာရှိပါတယ်နော် ပိဿဝခဏဝီထိဆိုတာလည်းရှိတယ်။ဆိုင်းအင်္ဂါကိုပြန်ဆင်ခြင်းနဲ့ဝီထိ။အဲဒီပိဿဝခဏဝီထိကတော့တချို့မှာ၅ချိန်လောက်အထိကြာတယ်လည်းရှိတယ်။သို့တော့ဝိပဿနာရှုဖို့ထက်ခါထက်ခါရှုနေတဲ့ပုဂ္ဂိုလ်မှာဒီပိဿဝခဏဇောတွေက9ချိန်လောက်အထိကြာတတ်ပါတယ်။အဲဒီလိုရှုလိုက်တဲ့အခါမှာဒီပိဿဝခဏဇောမှာမနောရဝဇံကတစ်ချိန်ဇောက၅ချိန်တော့မှ9ချိန်နော်ဖြစ်တယ်။အဲဒီဖြစ်လိုက်တဲ့အခါမှာမနောရဝဇံစိတ်နဲ့ဒီဆိုင်က၅ခုကိုလှမ်းသိမ်းကြည့်လို့ရခဲ့ရင် အဲနံပါတ်1ကဩဇနာဝတ္တိပဲဒီဇဝကနာဇော9ကျင်တော့မဟုတ်9ကျင်ကအဲ့ဒီဇာယင်ကကိုလှမ်းသိမ့်ကြည့်လို့ရခဲ့ရင်တော့အဲ့ဒါကိုဒီဇဝကနာဝတ္တိလို့ခေါ်ပါတယ်သို့တော့နံကမတန်ကမှမရှိတတ်သေးတဲ့ပုဂ္ဂိုလ်ကတော့ဒီလိုဒီနှစ်ခုကိုခွဲခြားဖို့တော်တော်လေးခက်တယ်ခက်တော့ဘုန်းကြီးတို့သင်ပြတာကတော့စိုက်ကြည့်လိုက်တာနဲ့ဒီဇိုင်းကားတွေကိုငါးလုံးသလုံးထင်ထင်ရှားရှားလူလုံးကူကူနဲ့မြင်ခဲ့ပြီဆိုရင်တော့တော်ပြီ စက္ကန့်ပိုင်းအတွင်းမှာဒီ၅ခုလုံးကိုပြိုင်ယူမြင်နေဆိုရင်တော့ဒါဝတိရောက်သွားပြီနော်ကျွမ်းကျင်သွားပြီအဲဒီလိုကျွမ်းကျင်တဲ့ပုဂ္ဂိုလ်ကများသောအားဖြင့်တော့သမာပစ္စနာဝတိဇံကိုအလိုရှိတယ်လို့အလိုရှိတဲ့ဝင်စားနိုင်စွာရှိခြင်းဆိုတာကတော့ချက်ချင်းဝင်စားလို့ရအောင်တော့လေ့ကျင့်ရတယ်။လေ့ကျင့်နေဆိုတော့ကစက္ကန့်ပိုင်းမိနစ်ပိုင်းအတွင်းမှာကိုယ်ကဒီဇံကိုဝင်စားနိုင်အောင်လေ့ကျင့်ရတယ် လက်ညှိုးလေးတဲ့အခါမှာအဲ့ဒီအဋိဌာဏဝတိကတော့များသောအားဖြင့်တိုးတိုးဒိဋ္ဌာဏလည်းရှိတယ်ဆူဆူဒိဋ္ဌာဏလည်းရှိတယ်ဒီသမထပိုင်းမှာတော့ဘုန်းကြီးတို့များသောအားဖြင့်သင်ပေးတာကတော့ခက်ရှည်ရှည်အဋိဌာန်ခိုင်းပါတယ်ခက်ရှည်ရှည်ဆိုတာကခေါင်းဆုံးတော့တဏှာကြီးလောက်စပြီးဒိဋ္ဌာန်ခိုင်းတယ်တဏှာကြီးအောင်မြင်ရင်တဏှာကြီးခွဲတဏှာကြီးခွဲမှမရဘူးဆိုရင်တဏှာကြီးဆင်းမိနဲ့နည်းနည်းလေးပြန်တော့လျှော့ပေးရလျှော့စေးလေးပေးရတဏှာကြီးဆင်းမိနဲ့မှမရဘူးဆိုလို့ရှိရင်တော့ ဒီတဏှာကြီးကိုခံအောင်ထက်ခါထက်ခါလေ့ကျင့်ခံရတယ်။တဏှာကြီးကိုဒိဋ္ဌာနဲ့အတိုင်းအောင်မြင်ပြီဆိုရင်တဏှာကြီးဆင်းပြီးနဲ့အောင်မြင်ပြီဆိုရင်လည်းတဖြည်းဖြည်းတိုးသွားပြီးတော့နှစ်နာရီလောက်သုံးနာရီလောက်အထိဒီဇံကိုလေ့ကျင့်ခံရပါတယ်။ရေပုံရအဖြစ်တော့အနည်းဆုံးတစ်ဖက်လောက်ပေါ့နော်။တစ်ဖက်လောက်ရှုနိုင်မယ်ဆိုရင်တော့ရှေ့သွားလို့အဆင်ပြေတဲ့ပုဂ္ဂိုလ်များပါတယ်။သို့တော့ဒီနေရာမှာရှင်းရှင်းမထင်ကြီးတွေကြတော့ သူတို့ကတရားတီထောင်လူပေါင်းကိုအပြီးစွန့်ခွာလာခဲ့တဲ့သူတို့ကောင်းကြီးဖြစ်ကြတယ်ကုခိဒုံဘတိလို့မဟုတ်ဘူးဗရိမယငါပြန်လာခဲ့မယ်ဆိုတဲ့ပုံစံမျိုးနဲ့သန္တာပံဝင်ရောက်ပြီးရှင်ရန်ပြည့်ကြတာမဟုတ်ဘူးမဟုတ်တော့သူတို့ကဟဋ္ဌိဂဟိတပညာဆိုပြီးတော့ဟိုဝိထုဆန်ကြောင်းလေးတစ်ခုဥဒ္ဒရိမအထကရာနဲ့သမောထကရာတို့မှာဖွင့်ဆိုထားပါတယ်နော်အရိယမထေနဲ့အဲ အာနာမည်တော်နည်းနည်းတော့မေ့နေတယ်နော်အဲ့ဒီမထေရကြီးက32ခုဌာနကိုသူရှုတဲ့အခါမှာသံမင်ကုဋ္ဌာနတစ်ခုကိုအာယုံယူပြီးတော့ပထမဇန်သမารိကိုတနေ့ထူတော်တယ်မွေးညင်းကုဋ္ဌာနတစ်ခုကိုအာယုံပြီးတော့ပထမဇန်သမารိကိုတနေ့ထူတော်တယ်အဲ့ဒီညီဖြစ်32ခုဌာနကိုပထမဇန်သမารိကိုထူတော်နေတာ32ရက်ကြာတယ် အဲ့ဒီ32ရက်က32ခုဓာတ်ရှိလို့32ရက်ပြောတာဒါပေမဲ့အဲ့ဒီလို32ရက်ပေါင်းကဘယ်လောက်များတယ်ဆိုတာမပြောနိုင်ဘူးသူမြတ်တန်ချာချာကြီးကိုလေ့ကျင့်ကြပါတယ်အဲ့ဒါကြောင့်ချာချာလေ့ကျင့်နိုင်ရင်တော့ပိုကောင်းတယ်အဲ့ဒီလိုလေ့ကျင့်နိုင်တဲ့ပုဂ္ဂိုလ်က အဲဒီလိုလေ့ကျင့်နိုင်တဲ့ပုဂ္ဂိုလ်ကမိမိကျင့်တတ်ပြီးပရမဇန်သမာဓိကိုအနည်းဆုံး3နိုင်လောက်ကတော့ထိုင်တိုင်းထိုင်တိုင်းလွန်လို့ရရှိပြီဆိုရင်ဘာလုပ်ရလဲဒုတိယဇန်ကူးမယ်ဒုတိယဇန်ကူးတဲ့အချိန်ခါမှာဒီပုဂ္ဂိုလ်ဘာလုပ်ရမလဲဒီအာနာပါနပထမဇန်ကိုအနည်းဆုံးတဏှာကြီးလောက်ဝင်စားရတယ်ပထမဇန်ကိုတဏှာကြီးလောက်ဝင်စားပြီးတော့မှဇန်ကထလိုက်ဇန်ကထပြီးတဲ့အချိန်ခါမှာ အပြစ်ကိုဆင်ញင်ရတယ်အကျိုးကိုလည်းဆင်ញင်ရတယ်အပြစ်ကဘာအပြစ်လဲဆိုတော့ဒီပတ္တမဇံသမာဓိသည်နိဗ္ဗာန်ဉာဏ်သူနဲ့နိကတ်တယ်ဘယ်လိုကြောင့်နိဗ္ဗာန်ဉာဏ်သူတွေနဲ့နိကတ်လဲဘုန်းကြီးတို့ဥပ္ပစရသမာဓိဆိုတာဇာဏကတိတဲ့သမာဓိအဲဒီဥပ္ပစရသမာဓိနည်းမြေရောက်ပါမှနိဗ္ဗာန်ကခွာကြသွားဥပ္ပစရသမာဓိနည်းမြေမရောက်သေးဘူးဆိုရင်ဒီနိဗ္ဗာန် နိဗ္ဗာန်တရားတွေကကြိုးကြောင်းကြိုးကြောင်းဝင်ပြီးတော့နှောက်ယှက်နေသေးတယ်။အဲဒါကြောင့်ဥပ္ပစရသမာဓိနေမြေနဲ့ဇန်သမာဓိရဲ့နေမြေဆိုတာကကတ်နေတယ်စိတ်တခဏလေးပဲခြားတာ။ဒါကြောင့်ဥပ္ပစရသမာဓိနဲ့ဇန်သမာဓိဒီနိကတ်တယ်လို့ဒီဇန်ဟာလဲနိဗ္ဗာန်ဉာဏ်သူနဲ့နိကတ်နေတယ်။ဒါကအပြစ်တစ်ခုဒါကိုမြင်အောင်ဆင်ញံနောက်တစ်ခုဝိတ္တဝိစရဝိတ္တက အာနာပါနပရိပါကနမိတ်အာယုံဘောသို့စိတ်ကိုရှေ့ရှုတင်ပေးနေတဲ့သဘောလေးဝိဇာရကအာယုံအာနာပါနပရိပါကနမိတ်ကိုအာယုံကိုထက်ခါထက်ခါသုံးသပ်ဆင်ခြင်နေတဲ့သဘောဒီနှစ်ခုကလည်းတချို့ယောဂီများမှာခွဲဖို့တော်တော်လေးခက်ပါတယ်။စာမာသူဥပမာပေးထားကတော့ဘုန်းကြီးတို့ပန်းမွေလေးတစ်ပွင့်ရှိတယ်။အတုံးကနေပြီးတော့ဒီပန်းမွေမှာပန်းဝီစုပ်ဖို့ဆိုပြီးစိုက်ထိုးပြီးဆင်းလိုက်တာနဲ့ဝိတ္တနဲ့တူတယ် သုခာကြီးမှာအပေါ်မှာရေဝဲရေဝဲလုပ်နေတာနဲ့ဝိစာရနဲ့တူတယ်ဆိုပြီးတော့ဒီလိုဥပမာလေးတော့ပေးပြီးဆုံးဖြတ်ထားတယ်။အဲဒီဝိတဝိစာရတွေကတင်ပေးမှဒီအာနာပါနပြိဘာကနမိတ်အပေါ်ကိုစိတ်ကိုရောက်အောင်တင်တင်ပေးနေရတယ်။အကင်းနဲ့မတင်မဲ့နဲ့ညင်ရင်ပုံမကောင်းဘူး။ဆိုတော့တင်တင်ပေးနေရတဲ့ကိုကစိတ်ကကျန်းတဲ့အမူအရာတစ်မျိုးဖြစ်နေတယ်။ဒါဒီအပြစ်ကိုလည်းမြင်အောင်ကြည့်ရတယ်။အဲဒီလိုကြည့်ပြီးတဲ့အချိန်ကမှဟိုဘက်ကအကျိုးကိုလည်းဆင်ញရတယ်။ပီတိ ဒုက္ခဧကဂရဇိုင်းက၃ပါးကျန်တယ်အဲ့ဒီပိဋိဒုက္ခဧကဂရခေါ်တဲ့ဇိုင်းက၃ပါးရှိနေတဲ့ဒုတိယဆံကတော့ပို့ပြီးတော့ငြိမ်သက်တယ်လို့ဒီလိုနှလုံးသွင်းရအဲ့ဒီလိုနှလုံးသွင်းပြီးတော့ဒုတိယဇံကိုအလိုရှိတဲ့စိတ်ဓာတ်နဲ့ဒီနမိတ်ကိုပဲစိုက်ကြည့်အဲ့ဒီဆင်ញင်နံကတော့တဏှာကြီးနှစ်နာရီတော့သွားမဆင်ញင်နဲ့နမိတ်ပြောက်သွားလိမ့်မယ်ဟုတ်တယ်မလားဆင်ញင်တဲ့အချိန်ကာလသည်စက္ကန့်ပိုင်းလေးဖြစ်ပါပြီ အဲဒီလိုဆင်ញင်ပြီးတာနဲ့နမိတ်ကိုစိုက်ရှုလိုက်ရင်ရေပုံရအဖြစ်ယောဂီကြတော်ခဏများမှာပရမဇံပဲပြန်စိုက်တတ်တယ်အဲဒီဇံနဲ့မှငြိမ်ငြိမ်ပြီးဆိုလို့ရှိရင်ဇံကထပြီးပြန်ကြည့်လိုက်တဲ့အခါဇံကာတွေကိုကြည့်လိုက်တဲ့အခါအဲဒီခါမှာဝိဇ္ဇဝိဇ္ဇာဓာတ်တွေကိုယုံကြည်ကြတဲ့သဘောအဖြစ်သွားတွေ့တယ်ပရမတော်ကတော့ဆင်ញင်တာပဲတွေ့တာမဟုတ်သေးဘူးဒီတခါကျတော့ဝိတ္တဝိသရာကယုံကြည်ကြတဲ့အနေအဖြစ်ဉာဏ်နဲ့မှသွားတွေ့ပြီး ပိဋိဒုက္ခဤကကရာခေါ်တဲ့ဇိုင်းက၃ပါးရှိနေတဲ့တရားတွေကလည်းအလွန်ကြီးတတ်တယ်ဆိုတာပတ်ကြည့်အဲ့ဒီခါကျတော့မှယုံရင်ကြမ်းကြနေတဲ့ဒီဝိတ္တဝိဇာရကိုပယ်ရှားနိုင်ရင်သိမ်မွေ့နေတဲ့ပိဋိဒုက္ခဧကခရာခေါ်တဲ့ပုံငြိမ်သက်တဲ့ပိဋိဒုက္ခဧကခရာခေါ်တဲ့ဇိုင်ကသုံးပါးရှိတဲ့ဒုတိယဆံကိုလိုရှိတဲ့စိတ်နဲ့နမိတ်ကိုစိုက်ကြည့်လိုက်ရင်မကြခင်နမိတ်ထဲမှာစိတ်ကနစ်မြုပ်ပြီးငြိမ်သွားတတ်အဲဒီငြိမ်သွားပြီဆိုရင်လည်းအဲဒီအချိန်ကမှဝိတ္တဝိဇ္ဇာကပြုတ်သွားရင်ပြုတ်တယ်ဆိုတာယောဂီကသိတယ် ပြုတ်သွားပြီဆိုလို့ရှိရင်တော့အဲ့ဒီမှာအဲ့ဒီတမာတိကိုတနာရီ2နာရီ3နာရီစသဖြင့်ရအောင်ဆက်လက်ပြီးလေ့ကျင့်ရပါတယ်လေ့ကျင့်လိုက်တဲ့အချိန်ကအဲ့ဒီအချိန်ခါကစပြီးနောက်ကမမှတ်နဲ့တော့မှတ်လိုက်ရင်ဝိတဝိဇရကရောင်ဝင်လာတယ်အဲ့ဒါကြောင့်နမိတ်ကိုစိုက်တာကြည့်ကြည့်နေလိုက်တဲ့အချိန်ခါမှာမိမိက ဒီနမိတ်ထဲမှာတဏှာကြီးနှစ်နာရီသုံးနာရီစသဖြင့်စိတ်ကနစ်မြုပ်နေပြီဆိုလို့ရှိရင်တော့အဲ့ဒီချိန်ကမှဇာယင်္ဂကိုသိသိလို့ရတယ်။အဲ့ဒီခါမှာဒီတိဒုက္ခဧကခရဇာယင်္ဂသုံးပါးပဲရှိတာကိုဉာဏ်နဲ့လှမ်းကြည့်လိုက်မြင်နိုင်တယ်။အောင်မြင်ပြီဒုတိယဇာအောင်မြင်ပြီဒုတိယဇာအောင်မြင်တဲ့ပုဂ္ဂိုလ်ကဒီဒုတိယဇာကိုလည်းခုပြောခဲ့တဲ့ဝတိဝငါးဓာနိုင်နေအောင်ပဲလေ့ကျင့်ရတယ်။အနည်းဆုံးတော့ခွန်ကြီးတို့၃နာရီလောက်အထိချိန်ချင်းချိန်ချင်းရတာကအပူကောင်း ယောဂီငရေသူတွေဖြစ်ခဲ့ရင်တော့၃နိုင်လောက်ကသိအပန်းမကြည့်လောက်ထိုင်နိုင်ကြပါလေခုနောက်ဒီနည်းနည်းလေးရှုံးကန်နေနေတဲ့ပုဂ္ဂိုလ်ဆိုရင်တော့သိမလွယ်ဘူးဟုတ်တယ်သူကနည်းနည်းလေးပင်မနဲ့၃နိုင်လောက်ကတော်တော်ကြီးကိုခဲယူရတယ်နော်အဲ၃နိုင်လောက်ကိုတခိုင်ထိုင်ပြီးတာနဲ့တနေ့လုံးကိုပက်လက်လန်သွားတာပဲသူကဆက်ခတ်ပြီးတွန်းလို့သိပြီးမရခြင်းဒါပြင်းတဲ့တချို့အိုးတဲ့ပုဂ္ဂိုလ်ကြီးကောင်းတာလည်းရှိပါတယ်နော်ဘုန်းကြီးတခါကြီးတယောက် ခုတော့ခွန်တော်သွားချပါပြီခွန်ကြီးစီသူရောက်လာတော့အသက်86နှစ်ကောင်းကောင်းအထုတ်နိုင်တယ်သူကတန်လဲတန်အမှန်လေခါလည်းမကုန်ဘူးတောက်တောက်တောက်နဲ့သူကသွားတယ်သူအသက်80ကျော်တမှသူကွယ်လွန်သွားပါတယ်နော်အောင်မြင်မြင်အထုတ်နိုင်တဲ့ပုဂ္ဂိုလ်ဖြစ်သွားပါတယ်ဒီတော့ဆိုလိုတာကအဲ့ဒီမှာဒုတိယဇံကိုလည်းဝတိဘောနိုင်အောင်လေ့ကျင့်လိုက်တဲ့အခါမှာ3လလောက်အထိအနည်းဆုံး3ရက်လောက်ထိနိုင်ပြီဆိုရင်တတိယဇံကုလို့ရတယ် အဲဒီတတိယဆံကိုကျင်တဲ့ပုဂ္ဂိုလ်ကလည်းခုနကဒုတိယဆံမှာလိုပဲအပြစ်ကိုလည်းဆင်ញင်ရတယ်အကျိုးကိုလည်းဆင်ញင်ရတယ်အပြစ်ကဘာလဲလို့မေးတော့ဒီဒုတိယဇန်ဟာပထမဇန်ဆိုတဲ့ယန္တုနဲ့နှီးတယ်။တနည်းပြောရင်တော့ဝိတ္တဝိဇ္ဇာဆိုတဲ့ယန္တုနဲ့သိနှီးတယ်။ပထမဇန်နဲ့ဒုတိယဇန်ကကတ်နေတာပထမဇန်ကိုအခြေခံမှဒုတိယဇန်ကကုလို့ရတယ် အဲဒီတော့ဝိတ္တဝိဇ္ဇာဆိုတဲ့ဉာဏ်သူနဲ့လည်းနှိကတယ်ဒါကအပြစ်တစ်ခုနောက်တစ်ခုပီတိကိုပြန်ဆင်ញင်ကြည့်မိမိရထားတဲ့ပီတိဒုက္ခဧကခရာကိုတဲ့အစဉ်ကသုံးပါးတဲ့ကပီတိဒီပီတိကိုလှန်ကြည့်လိုက်တဲ့အချိန်ခါမှာလည်းပီတိကနည်းနည်းလေးယုံကြည်ကြမ်းတမ်းတဲ့စိတ်အမှုရံတစ်ခုဖြစ်တယ်။အာယံတစ်ခုကိုသိနှစ်သက်ပြီဆိုရင်ဘာဖြစ်လဲစိတ်ကြီးသိလှုပ်ရှားမလာဘူးလားလှုပ်ရှားလာတယ်ဒါယုံကြည်ကြမ်းတမ်းတဲ့သဘောပဲ။အဲဒီ ပီတိကလည်းယုံရင်ကြောင့်နဲ့လေဒါကအပြစ်နှစ်ခုအဲ့ဒီအပြစ်နှစ်ခုဆင်ញင်ပြီးတဲ့အချိန်ခါမှာဒုက္ခဤကကရကိုလှမ်းဆင်ញင်ကြည့်ဆင်ញင်လိုက်တော့သူတို့ကပိုးပြီးတော့သိမွေ့ညုံရနဲ့ငြိမ်သက်တယ်အဲ့လိုဆင်ញင်ပြီးတဲ့အချိန်ခါမှာပီတိဒုက္ခပီတိပယ်ရှားနိုင်ပီတိမကိုပယ်ရှားနိုင်ဒုက္ခဧကဂရကောဇိုင်းကနှစ်ပါးရှိနေတဲ့ တတ္တိယဇံကိုရရှိရဆိုတဲ့ဥတီချက်ဖြင့်နမိတ်ကိုပြန်ဆိုင်ကြည့်ရဒီဆင်ញင်လာကစက္ကမကြီးဖြစ်ပါစေကြာကြာတော့ဆင်ញင်လို့မရအောင်အဲဒီနမိတ်ကိုဆိုင်ကြည့်လိုက်တဲ့အချိန်ကမှဒီနမိတ်မှာဘာဝနာစိတ်ကငြိမ့်ပြီးကတည်သွားတတ်တယ်သို့တော့စအထုဇတတ္တိယဇံကိုစကုသပုဂ္ဂိုလ်ဖြစ်ခဲ့မယ်ဆိုလို့ရှိရင်တော့များသောအားဖြင့်သူတို့ဒုတိယဇံမှာပြန်ပြန်ရောက်တတ်တယ်အဲဒီလိုရောက်လိုက်တဲ့အချိန်ကမှဒီဇံကဇံထဲမှာ2မိနစ်3မိနစ်အစသည်လောက်ပဲနေပါ လေးပြီးတာနဲ့ဇံကထပြီးဆင်ញင်လိုက်ရင်အဲ့ဒီခါကျတော့ပီတိဟာလည်းသိကျန်တယ်ဆိုတော့တွေ့တယ်ဒုက္ခဧကဂရာလည်းသိငြိမ်မွေ့သိသိမွေ့တယ်သိညဉ့်ညံ့တယ်သိငြိမ်တတ်တယ်ဆိုတော့တွေ့တယ်အဲ့ဒီခါကျတော့မှဒီပီတိကိုအလိုမရှိတဲ့စိတ်ထားဖယ်ရှားနိုင်ရင်ဆိုတဲ့ဥတည်ချက်ဒုက္ခဧကဂရာကောတဲ့ဇာယင်ကနှစ်ပါးရှိနေတဲ့တတိယဇံကိုရရှိရဆိုတဲ့ဥတည်ချက်ပဲနမိတ်ကိုစိုက်ကြည့်လိုက်ရင်ပီတိပြုတ်သွားတာယောဂီကသိတယ် စိတ်ကဒီနမိတ်ထဲမှာစိတ်ကနစ်သွားတယ်နစ်သွားတာနဲ့ဒီပီတိပြုတ်ထွက်သွားပြီဆိုတာယောဂီကသိလိုက်တယ်သိလိုက်ရင်လည်းအဲ့ဒါဇိုင်းငါကိုမစင်ကျင်နေအောင်ဒီနမိတ်ကိုပဲစက်ကြည့်ပါအဲ့တမာတိကိုအနည်းဆုံးတနာရီနှစ်နာရီသုံးနာရီလောက်ရအောင်လေ့ကျင့်လိုက်လေ့ကျင့်ပြီးတဲ့အချိန်ကမှမိမိကျင့်တဲ့ရင်ဒီဝိမနောကြီးကိုပြန်သိသိပြီးတော့အနာဘာနာပရိဘာကနမိတ်နဲ့ဝိမနောကြီးကိုသိသိပြီးဒီဇိုင်းငါကိုသိသိလိုက်ရင်အဲ့ခါမှဒုက္ခဧကခရာခေါ်တဲ့ဇိုင်းငါနှစ်ပါးပဲရှိတာတွေ့တွေ့ပြီဆိုရင်တော့ အဲ့ဒါကိုဝတိဘော9ဌာညာရင်းအောင်ပဲအလားတူပြန်ပြီးလေ့ကျင့်အပါတယ်အနည်းဆုံး3ရက်လောက်တော့လေ့ကျင့်သို့တော့ဒီနေရာမှာထိုင်နေထိုင်နေကတော့ပရမဇန်ကစရတယ်နော်ချက်ချင်းသူကခုံပြီးထိုင်ရင်ထိုင်ချင်းချက်ချင်းတတိယဇန်စအထုစမကြွညင်နေတဲ့ပုဂ္ဂိုလ်တွေမှာတော့မရောက်နိုင်ဘူးသို့တော့သိကျွမ်းကျင်နေတဲ့အဘိညာဉ်လေးလာတဲ့သရောကောင်းများမှာတော့ရပါတယ်နော်အဲ့ဒီလောက်အထိမကြွညင်သေးရင်တော့မိမိကပထမဇန်မှာ9မိနစ်3မိနစ်လောက် ဒုတိယဇာမလည်း2မိနစ်3မိနစ်လောက်နေရတယ်။ဒါအထုဆပုဂ္ဂိုလ်။ရေးပြီးတော့မှအဲ့ဒီတတိယဇံကိုရအောင်ရင်ကူရတယ်။ကူလိုက်တဲ့အချိန်ခါမှာဒီတတိယဇံကတော့လောကီချမ်းသာဟူသမျှတို့တွင်အထွတ်ထိပ်အမြင့်ဆုံးချမ်းသာပါပဲ။ဘာဖြစ်လို့လဲ။သရုတ်တဇံရောက်ရင်ဒုက္ခမရှိတော့ဥပ္ပခါမရှိတော့ဟိုဘက်မှာဥပ္ပခါလည်းပဲဖြစ်သွားပြီ။အရုပ္ပဇံဒီကလည်းဥပ္ပခါဝေဒနာနဲ့ပဲရှင်းတယ်။အဲဒါကြောင့်သူကဒီဒုက္ခဒီအမြင့်ဆုံးချမ်းသာတစ်ခုပဲ။ကာမချမ်းသာတဲ့ ဇာဏချမ်းသာဇာဏဒုက္ခကပိုပြီးတော့အဆင်းမြင့်တယ်အဆင်းမြင့်တဲ့ဒီဒုက္ခဝေဒနာနဲ့ရှင်နေတဲ့ဒီတတိယဆံကိုရပြီဆိုရင်အဲ့ဒီမှာလဲဝေဒီဘော၅ဌာန်နဲ့နည်းအောင်ထပ်ပြီးလေ့ကျင့်ရအဲ့တော့ပရမဇန်ဒုတိယဇန်တတိယဇန်ဒီလိုအစဉ်စဉ်သွားလိုက်တော့တတိယဇန်မှာတော့ကြာကြာနေပရမဇန်ဒုတိယဇန်မှာခဏပဲနေအဲ့ဒီကနေပြီးတော့သရုတ်တဇန်ကုတော့မယ်ဆိုရင်ဒီပုဂ္ဂိုလ်ကအ ਨੇ ဆုံးတတိယဇန်မှာတဏှာကြီးလောက်နေလိုက်ပါ တဏှာကြီးလောက်ပြည့်လိုက်လို့ဒီဇံမထပြီးတော့ဘာလုပ်ရမလဲအပြစ်ကိုဆင်ញင်ရမယ်အကျိုးကိုကိုဆင်ញင်ရမယ်အပြစ်ကဘာလဲဒုက္ခချမ်းသာခံစားမှုဒုက္ခလေးကသိချမ်းသာနေရင်လေသူကကျန်းကျန်းတဲ့စိတ်အမူအရာတစ်ခုဖြစ်တယ်ဒီချမ်းသာတာလေးကိုခံစားနေတာကိုကကျန်းကျန်းတဲ့စိတ်အမူအရာတစ်ခုဖြစ်တယ်နောက်တစ်ခုဘာလဲ အာယုံကသိကောင်းနေတဲ့သိချမ်းသာနေတဲ့ဆိုရင်ဒီအာယုံအပေါ်မှာတွေ့တာတတ်မဲ့မှုဆိုတဲ့တဏှာဉာဏ်သူနဲ့ကလည်းသိကြီးတယ်။အဲဒီတော့ဒုက္ခကလည်းသိချမ်းသာနေတဲ့စိတ်ရဲ့ကြမ်းတမ်းနေတဲ့အမှုရာတစ်ခုဖြစ်တယ်။နောက်တစ်ခုပီတိဆိုတဲ့နိကတဲ့ဉာဏ်သူလည်းရှိနေတယ်။အဲခုနကအဲ့ဒါမပြောမိဘူးနော်။ဟိုတတိယဇန်လုံးကတတိယဇန်ကကြတော့ခုနကပီတိဆိုတဲ့နိကတဲ့ဉာဏ်သူရှိတယ်။အခု ဟမ်ဟုတ်ပြီကိုကိုကိုတတိယဆံဟုတ်ပြီတတိယဆံဒီဒုက္ခကဒုက္ခဒုတိယဆံမှာပိဋိရှိနေတော့ပိဋိဆိုတဲ့နိကတဲ့ယန္တုလည်းရှိတယ်ဒုက္ခကလည်းယုံကြည်ကြံတဲ့သဘောရှိတယ်အဲဒီလိုဆင်ញင်ပြီးတော့ဥပ္ပခဧကဂရခေါ်တဲ့ဇိုင်းကနှစ်ပါးရှိတဲ့သရုပ်ထဇံကတော့ပုံငြိမ်တတ်တယ်လို့လှမ်းပြီးဆင်ញင်ရတယ်မိမိကတော့မရသေးဘူးမရသေးပေနဲ့ဉာဏ်နဲ့လှမ်းဆင်ញင်တာအဲဒီလိုဆင်ញင်ပြီးတဲ့အချိန်ခါမှာ ယုံရင်ကြမ်းကြနေတဲ့ဒုက္ခကိုပယ်ရှားနိုင်ရေးသိငွေလူညံ့နေတဲ့ဥပက္ခရဧကခရခေါ်တဲ့ဇိုင်းကနှစ်ပါးရရှိရေးဆိုတဲ့ဥတည်ချက်နဲ့ဒီနမိတ်ကိုစိုက်ကြည့်ပါအဲဒီလိုစိုက်ကြည့်လိုက်မှဆိုရင်တော့နမိတ်ထဲမှာဘာဝနာစိတ်ကညီဝဆန်ညှိမြုပ်ပြီးပတ်တတ်ပါတယ်အဲညှိမြုပ်သွားတာမှအထုဆပုဂ္ဂိုလ်ဖြစ်ခဲ့ရင်ပေါ့နော်အဲ့ဒါကတော့ဉာဏ်တော်အဖြစ်ဒုတိယဇံမဲတတိယဇံမဲပြန်ဖြစ်တတ်ပါတယ် အဲ့ဒါမြင့်မြင့်တဲ့တမာတိမှာ2မိနစ်3မိနစ်4မိနစ်5မိနစ်စသည်တော့နေပြီးတော့လည်းထပြီးကြည့်လိုက်ရင်ဒုက္ခအိကကရခေါ်တဲ့ဇိုင်းကနှစ်ပါးလည်းတွေ့မယ်ပီတိပီတိရဲ့ယန္တုနဲ့နိကနေတာလည်းတွေ့မယ်ဒုက္ခရဲ့ယုံရင်ကြမ်းတမ်းနေတဲ့သဘောလည်းတွေ့မယ်ဥပက္ခဧကဂရခေါ်တဲ့ဇင်္ဂနှစ်ပါးရှိတဲ့သရုတ်တဆံကလည်းပေါ်သိမ့်ွေ့တယ်ဆိုတာကိုဉာဏ်နဲ့မှထင်လာမယ်။အဲ့ဒီခါကျတော့မှယုံရင်ကြမ်းကြမ်းနေတဲ့ဒီဒုက္ခကိုပယ်ရှားနိုင်ရင်သင်္ဝင်ဉာဏ်နေတဲ့ ငြိမ့်သက်နေတဲ့ဥပက္ခယိကခရခေါ်တဲ့ဇာယကနှစ်ပါးရှိနေတဲ့တတိယဇံကိုရရှိရဆိုတဲ့ဥတီချက်နဲ့ဒီနမိတ်ဒီလင်တောက်မာတိတဲ့နမိတ်ကိုပဲပြန်ဆိုင်ကြည့်ပါအဲဒီလိုကြည့်လိုက်တာနဲ့နမိတ်ထဲမှာဘာဝနာစိတ်ကနစ်ပြီးတော့ငြိမ်ဝတ်တတ်ပါအဲဒီလိုငြိမ်ဝတ်သွားပြီဆိုရင်တော့ဒီလိုငြိမ်ဝတ်နေတဲ့သမာဓိကိုများသောအဖြစ်တော့သုဒ္ဓဇံသမာဓိလို့ခေါ်ပါတယ်သို့တော့ငြိမ်ဝတ်သွားတဲ့နေ့ဒီပြိုင်နဲ့ဒုက္ခမရှိတော့ဘူးဥပက္ခဧကဂရပဲရှိတော့တယ်ဆိုတာယောဂီကသိတယ် ကိုယ့်ကိုသိနေသိနေရင်တော့အဲ့ဒီတမာရီကိုဆက်လက်ပြီးထူထောင်ပါတနာရီနှစ်နာရီသုံးနာရီလေးနာရီစသည်ဖြင့်ပေါ်လေရအောင်ထူထောင်ပါထူထောင်လိုက်လို့ရှိရင်အောင်မြင်ရင်တော့ဆိုင်ခါတွေကိုသိသိကြည့်ရင်ဥပ္ပခာဧကခရာခေါ်တဲ့ဆိုင်ကနှစ်ပါးပဲရှိတာကိုမှတ်တွေ့တွေ့ပြီဆိုရင်ဒီသုဒ္ဓဆန်တမာတိကိုခိုင်အောင်လေ့ကျင့်ပါသို့တော်ဒီနေရာမှာပြဿနာတစ်ခုရှိတယ်တချို့ယောဂီတွေကနည်းနည်းဘုဒ္ဓတာလေးလည်းကြားထားတာပေါ့လေသုဒ္ဓဆန်ကအသက်မရှိဘူးဆိုတော့ဟုတ်လားငါနည်းနည်းကြည့်စမ်းကြည့် အသက်ရှူသလားမရှူဘူးလားသွားကြည့်တော့အဲရှူသလားမရှူဘူးလားလို့ဆင်ញင်တဲ့စိတ်ကအသက်ရှူမှုကိုဖြစ်စေတယ်။သဘောကဟိုသရုပ်တဇံစိတ်ကသာအသက်ရှူမှုကိုမဖြစ်စေတာ။အဲဒီရှူသလားမရှူဘူးလားလို့ဆင်ញင်တဲ့ဆင်ញင်တာကလမ်းဆင်ញင်လိုက်တဲ့စိတ်ကရောဆင်ញင်မယ်လို့စဉ်းစားနေတဲ့စိတ်ကြီးကရောအဲဒီအသက်ရှူမှုကိုပြန်ဖြစ်စေတော့အလွန်သိမ်မွေ့နေတဲ့လေတွေကိုတော့တော့တွေ့တတ်တယ်။တွေ့တော့တချို့ကဘာပြောလဲ။ဆရာတော် ဒီတော့ဒီအာနာပါနကမချုပ်ဘူးအဲ့ဒီလိုလာလာပြောတယ်ကဲချုပ်ချုပ်မချုပ်ချုပ်ချုပ်ဘာမှဒီဥစ္စာချုပ်သလားမချုပ်သလားဘာမှမစဉ်းစားပါနဲ့အဲ့ဒီဝေဒီထွက်လိမ့်မှာပဲဥပက္ခဣဟကရကောတဲ့ဇံကနှစ်ပါးရှိတဲ့ဇံမှာပဲညီမစွာကပ်ပြီးကြီးကြီးအောင်လေ့ကျင့်ပါလို့သူ့ကိုခိုင်းလိုက်ရတယ်လေ့ကျင့်လိုက်ရင်တော့ခမည်းများလေ့ကျင့်မယ်ဆိုရင်တော့သူသိပါတယ်နောက်တော့သိပါပါတယ်နော်ဇံကခိုင်းလာပြီဆိုရင်တော့သိပါတယ်ဒီအသက်မရှိဘူးဆိုတာသို့တော့ပြန်ဆင်ခြင်တဲ့စိတ်ကတော့အသက်ရှိတယ်နော် အဲ့ဒီဇံမရောက်ခင်တတိယဇံစိတ်ကလည်းအသက်ရှူတယ်ပရမဇံကလည်းအသက်ရှူတယ်ပရမဇံမှာလည်းအသက်ရှူတာရှိတယ်ဒုတိယဇံမှာလည်းအသက်ရှူတာရှိတယ်တတိယဇံမှာလည်းအသက်ရှူတာရှိတယ်သို့တော့သူတို့ကသိမှုတယ်ခုလိုဇံမဆိုင်ခင်မှာရှူနေတဲ့အသက်နဲ့တော့မတူဘူးဝင်နေထွက်နေနဲ့မတူဘူးသူတို့ကအလွန်သိမ်မွေ့တဲ့တရားတွေဖြစ်ပါတယ်နော်အဲ့ဒီသရုတ်တန်ဆံတမာတိကိုစိုက်ပြီးဆိုရင် ထိုပုဂ္ဂိုလ်ကဒီသရုတ်တသဗ္ဗမာရိကိုဝတိဘောငါးတာနိုင်နေအောင်လေ့ကျင့်အပ်ပါတယ်တချို့ယောဂီများကတော့ဒီအာနာပါနသရုတ်တဇန်နဲ့ပဲသူတို့ကဝိပဿနာကုရရပါတယ်ဒါမရဘူးမဟုတ်ဘူးဒီသုဒ္ဓမှာခုနကမြတ်စွာဘုရားချီးမွမ်းထားတယ်လို့ပဲနော်အာနာပါနသတိသုတ်တံဆိုတာမရှိမှနိကေမှာရှိပါတယ်အဲ့ဒီသုတ်တံမှာဘုရားရှင်ကအာနာပါနကနေအဲအရတ္တဟုခေါ်ထားပါတယ်နော် အဲအရဟတဖို့ဖို့ကျင့်လာမှာနံပါတ်1ဒီအာနာပါနသရုဒ္ဓဇံတမာတိကိုရပြီဆိုရင်နံပါတ်2ကဘာလုပ်ရမလဲအောက်မှာဟောဝိပဿနာပိုင်းမှာဣဇဒဗိဒယုတ်တိဏ္ဍီကိုသိစီရဟုတ်တယ်မလားအဲဒီတော့ယုတ်တိဏ္ဍီသိစီတဲ့အပိုင်းမှာစတုကသုံးခုမြတ်စွာဘုရားထပ်ဟောထားပါတယ်အဲဒီသုံးခုကတော့ဘုန်းကြီးနောက်ပိုင်းမှာရှင်းထားပါတယ်နော်အဲဒီတော့အဲဒီစတုကသုံးခုရဲ့ဥတည်ချက်ကဒီပထမစတုကကဇာမဲခု ပတ္တံဗျာအထိပေါ့နော်အရှိတိမဲ့အဒုတိမဲ့အစလည်းဆုံးတိမဲ့ရင်းအောင်ရင်းအောင်ကျင့်မယ်ဒါကသရုဒ္ဓဆံသမာဓိသူကတော့ဒါကာယ ानु ပါဒနာဘိုင်းကြီးမှာဝင်သွားတယ်ဒုတိယကတော့ပိဋိပရိသဝေဒီအတ္တတိတမိတိတိက္ခိသတ္တပြညာကသူမေးတယ်နော်အဲ့ဒီအပိုင်းတွေကတော့မဟာပရိပရဏသုတ်တမှာဣတိဣဇဒံဝကာယေကာယ ानु ပါတိဝိဟရတိစသည်ဖြင့်ဟောတော်မူတဲ့ဒေသနာနဲ့ အကြီးအကြီးပါပဲပုံစံလေးကြောင့်ဟောထားတယ်ဆိုလိုတာကဒီပိဋိပရိသဝေဒီအတ္တသိသမိဒီတိခရိကဝေနနုပဒရာနည်းကိုဖျားဟောတယ်နောက်ထပ်စိတ်တပရိသဝေဒီအတ္တသိသမိဒီတိခရိစသဖြင့်နောက်တော့စောကတခုထားဟောတယ်ဒါကတော့စိတ်တနုပဒရာပဲနောက်တစ်ခုမြတ်ရှင်ကအနိစ္စနုပတိအတ္တသိသမိဒီတိခရိစသဖြင့်ဟောတယ်ဒါကတော့ခွန်ကြီးတို့ ဓမ္မနုပါဒနာပိုင်းမှာသို့တော့အဲ့ဒီမှာအနိစ္စံတိပင်ဆက်ခန္ဓာအနိစ္စဆိုတာဘာလဲခန္ဓာ၅ပါးကိုပြောတာအနိစ္စနုပါတိဆိုတာကမှအဲ့ခန္ဓာ၅ပါးကိုရှုတာကိုပြောတာဒီတော့အဲ့ခန္ဓာ၅ပါးဆိုတာနဲ့ခုနကအစ္ဆဒရူပကာယနာမကာယဆိုတာနဲ့မတူဘူးလားတူအတူတူပဲနော်အဲ့တော့အစ္ဆဒဖြစ်တဲ့ရူပကာယနာမကာယတွေကိုသိအောင်ရှုမယ်ပြီးတော့အကြောင်းတရားတွေထင်ရှားဖြစ်လို့အကျိုးခန္ဓာ၅ပါးထင်ရှားဖြစ်ဖို့ အကြောင်းတရားတွေခြုံငင်းလို့အယုတ်ခန္ဓာ၅ပါးခြုံငင်းဖို့အယုတ်ခန္ဓာ၅ပါးတို့ရဲ့ဖြစ်မှုပြမှုဒါကိုခဏပိစုံပန်ဆိုင်အောင်သိအောင်ရှုရနောက်တစ်ဆင့်ဒီခန္ဓာ၅ပါးတို့ရဲ့အပြည့်တက်ကိုအာရုံယူပြီးတော့ဆက်ပြီးဝိပဿနာရှုရမယ်ရှုလိုက်တဲ့အခါမှာနောက်ဆုံးဖယ်ဆိုင်ရမယ်ရတ္တဖို့ဆိုက်တဲ့အထိရှုရမယ်အတူတူပဲနော်ဒါဒါကြောင့်ဒီအာနာပါနလမ်းစဉ်ကနေတွိုင်းလဲအရတ္တဖို့မပေါက်ဘူးလားပေါက်နိုင်ပါတယ်အဲဒီတော့ယုတ်တိဏ္ဍာနေသိသိဖို့ကဒီအဆင့်ကလိုပါသေးတယ်နော် အဲဒီတော့ခုအာနာပါနသရတ္တဆံအထိတမာတိထူထောင်နိုင်တဲ့ပုဂ္ဂိုလ်ကဝဏကတိုင်းခေါ်တဲ့အယောင်ကတိုင်းကြီးကိုဆက်ပြီးရှုမှဆိုရင်ရှုလို့ရပါတယ်။ဘယ်လိုရတယ်ဆိုတော့များသောအားဖြင့်တော့ဒီစနစ်ကတော့ဘုန်းကြီးတို့ဘုရားရှင်ဟောကြားတော်မူတဲ့မဟာပရိနိဗ္ဗာန်သုတ်ဓမ္မလည်းရှိတဲ့အဘိဗာယရဏဇံလို့လည်းခေါ်ပါတယ်၊ဝိမောက္ခဇံကြီးလို့လည်းခေါ်ပါတယ်၊ဝိမောက္ခဇံပိုင်းအဘိဗာယရဏဇံပိုင်း ဗိဓမာဒေသနာတော်မှာလည်းအခါတလမီအထက်ကရာစသည်တို့မှာလာရှိပါတယ်ဒီအဘိဘာရဏဆန်တယ်ဓမ္မနိမိပါဠိတော်မှာဘုရားဟောထားပါတယ်နော်ဒါကြောင့်ဒီအဘိဘာရဏဇံကဘာကိုအဘိဘာရဏခေါ်လဲလို့မြင်တော့ဒီလလကိုကိုနဲ့နိရဏတွေကိုလည်းလွှမ်းမိုးဖိစီးထားနိုင်တယ်ဒီနမိတ်ကိုလည်းလလကိုကိုနဲ့လွှမ်းမိုးဖိစီးပြီးတော့ရှုပွားတွန်းတာလို့ရတယ် အဲရှုတဲ့အပိုင်းမှာဘာတွေကိုဥဒေရှုတယ်လဲဆိုတော့အစ္ဆဒ32ခုထာတာဘိည32ခုထာတာရှိတယ်။အဲဒီ32ခုထာတာတွေကိုဒီသရုတ်တကအာနာပါနသရုတ်တကသမာဓိရောက်တဲ့အခါမှာအလင်းရောင်တွေကသိအားကောင်းလာလို့ရှိရင်ဒီအလင်းရောင်အကူကြီးနဲ့ဒီ32ခုထာတာတွေကိုအနှံ့ရှုရှုလို့ရပါတယ်။ဒီကျညံထက်တဲ့ယောဂီကတော့တထိုင်တွင်းမှာ32ခုထာတာလို့အကုန်လုံးရှုလို့ရတယ်။ညံနှောင်နေတဲ့ပုဂ္ဂိုလ်တွေကိုတော့ခွန်ကြီးတို့တထိုင်မှာ9ခု9ခုစီလောက်သင်ပေးတယ်။6ခု6ခုစီလောက်သင်ပေးလိုက်တယ် ဒီအနည်းအတွင်းအကုန်လုံးရှုလို့ရပါတယ်အစ္ဆတရှုလို့ရတဲ့ပုဂ္ဂိုလ်ကဗိဒ္ဓကုဋ္ဌတာတွေကိုလည်းကြောင်းရှုရဗိဒ္ဓကုဋ္ဌတာတွေကိုကြောင်းရှုတဲ့အခါမှာလောကူတဲ့ဤစနစ်ကတော့အခုလိုတရားစုထိုင်တဲ့အခါရှိကပုဂ္ဂိုလ်ရဲ့ကုဋ္ဌတာကိုလမ်းရှုကြည့်ရှုလို့အောင်မြင်ရင်ဘုရားရှင်ကဣတိအစ္ဆတံဝါကာယကာယ ानु ပါတိဝိဟရတိဗိဒ္ဓဝါကာယကာ ानु ပါတိဝိဟရတိစသဖြင့်ဟောထားတော့အစ္ဆတဗိဒ္ဓခောက်တော့ပြန်ရှုပြရတယ်ရှုလိုက်တော့ရှစ်တယောက်နဲ့ရှုလိုက်လို့အောင်မြင်ပြီဆိုရင်နောက်တယောက် ခေါက်တုခေါက်ပြန်နောက်တယောက်ခေါက်တုခေါက်ပြန်အဲ့လိုဓမ္မယောအတွင်းမှာတယောက်ပြီးတယောက်ရှောက်ရှုတော့နောက်ကလူတွေလှမ်းရှုလိုက်ရတယ်အလင်းရောင်ကနောက်ဖက်လည်းသွားပါတယ်ဒီလိုလှမ်းရှုလိုက်တဲ့အခါမှာအလင်းရောင်ကဒီပုဂ္ဂိုလ်ခန္ဓာကိုယ်ရဲ့ကိုထိုးဝင်သွားတာတွေ့နိုင်တယ်အလုံးအလင်းရောင်ထဲမှာမြင်နိုင်တယ်နောက်ကိုရှုလိုက်ရင်လည်းနောက်လှည့်ကြည့်နေစရာမလိုဘူးစိတ်ကအလင်းရောင်နဲ့လှမ်းရှုလိုက်ရင်ရှုလို့ရပါတယ်ဒီဓမ္မယုံအတွင်းမှာရှုလို့ရတဲ့ပုဂ္ဂိုလ်ကဓမ္မယုံပြင်ဘက်ကိုလှမ်းပြီး ရှုလိုက်ရင်အလင်းရောင်တွေကပြင်ပရှိထွက်သွားထွက်သွားလိုက်တဲ့အချိန်ကမှအလင်းရောင်တွေမှာတွေ့နေတဲ့ဒိဋ္ဌာန်တွေရောလူတွေရောယောက်ျားရောမိန်းမရောအကုန်လုံးလှမ်းရှုအစ္ဆဒဗိဒ္ဓအစ္ဆဒမိဒ္ဓခောက်ခောက်ထုတ်ပြန်ရှုမှဆိုရင်ရှုလို့ရတယ်။ညာတော့အဖြစ်တော့ဘုန်းကြီးကဒီရှုွက်ကိုတစ်ကဘာလုံးကိုဖြန့်ကျက်ပြီးရှုနိုင်အောင်လေ့ကျင့်ခိုင်းပါတယ်။အဲဒီလိုရှုတတ်ရင်တော့တရားကြီးတွေဘယ်နဲ့လဲနည်းနည်းမြန်ကတ်တာမကောင်းဘူး။ဟမ်မတော်ဘူးလား။ တက်တာမသွားဘူးဘာတက်တာအဲ့ဒါပဲအဲ့ဒါပဲဒီကကြီးတွေဂျုံခံရတာဟုတ်တယ်မလားဂျုံခံခြင်းနဲ့စိတ်ထားတွေနည်းနည်းလေးတော့ညော့မသွားဘူးလားညော့သွားနိုင်တယ်သူကြည့်လိုက်လဲ32ခုဓာတ်ကိုကြည့်လိုက်လဲ32ခုဓာတ်ဒီသုက္ကတဇာတွေအကုန်လုံးရွှေရှာဆက်စုပ်ပွဲပဲအဲ့ဒီရွှေရှာဆက်စုပ်ပွဲဖြစ်အောင်စိတ်ထဲမှာနှလုံးသွင်းပြီးကြည့်လိုက်ရင်အဲ့ဒီကုဋ္ဌလာကြီးကဘယ်ကုဋ္ဌလာကိုမြပိုးပြီးဖြစ်တယ် မေးကြည့်မေးကြည့်ဟုတ်တယ်မလားအသက်ကိုချစ်သလားဦးကိုချစ်သလားနှလုံးကိုချစ်သလားဘာကိုချစ်သလဲတေချာမေးကြည့်အကေမြန်ကျင်ကြီးကျင်ငယ်တွေချစ်ပါတယ်ဆိုရင်တော့သွားပြီဟလားအရှင်လက်လက်ခွေးဖြစ်သွားတာပဲဒါကြောင့်ဒီကုဋ္ဌတာတွေကဘယ်ကုဋ္ဌတာကိုမြန်ချစ်တယ်လဲနှစ်သက်တယ်လဲဆိုတာမေးရင်မေးလို့ရတော့အဲ့မှာတွေ့တာမှုကနည်းနည်းလေး surprise ပေါ့နည်းနည်းလေးနှိပ်ကွက်လို့ရသွားနိုင်ပါတယ်ဒါကအတုဘဘဝေတ္တဗရာဂတဗဟာနာယ ရှင်အတုပပဲသဝဉ္ဇဏကအတုပပဲရာဂတိုက်ချင်ရေးအတွက်နည်းနည်းလေးထားလမ်းကောင်းတဲ့လမ်းစဉ်မှာဟုတ်တယ်မလားသို့တော့ဟိုမင်းငယ်လေးတူပေါ့လေစော်ကားတို့လိုပုံစံမျိုးပေါ့အရှင်ရထဘာလာလာမသိပါဘူးမင်းမထေတပန်းနဲ့တွေ့တယ်ရှင်ပြတို့ကငငယ်လေးရှိသေးတယ်ဥပရိသမ္ပါတိကလည်းသိပြည့်စုံတဲ့ရုပ်ရည်တွေကလည်းသိကောင်းတယ် သခင်လေးတွေကလည်းနဲ့မောင်နေတော့ရှိသေးတယ်ငငယ်ရွယ်နဲ့သာသနာပေါင်းဝင်ရောက်ရှင်ဟန်ပြုပြီးတော့ရှင်ဖြတ်တို့သာသနာပေါင်းမှာကြာကြာနေထိုင်တယ်ဘာကြောင့်လဲဆိုပြီးတော့မေးတယ်မေးလိုက်တော့မထေရကအဲ့အဖြေပေးတဲ့ထက်မှာအဲ့ဒီအဖြေတစ်ခုပါပါတယ်တို့ယဟန်ကြီးကများသောအားဖြင့်32ခုတ္တကိုဣဇ္ဇတပိဋကရှုတယ်ရွှေရှာဆက်စုပ်ပဲအတုပအနေနဲ့ရှုလိုက်တော့အခါမှာအတုပအချင်းဟာတွေကညံနေထင်လာတော့တွေ့တာမှုတွေကအာရော့ပြီးပြတ်သွားတဲ့အတွက် တို့ဟာသာသနာ့ဘုံမှာကြာကြာနေနေတဲ့အကြောင်းသူကရှင်းပြတော့အဲ့ဒီရှင်မြင်းကဘာပြောလဲအရှင်ဘုရားတပည့်တော်လည်းဒီအတုပကိုရှုပါတယ်ဒါသူကတို့ကမိတ်ဆွေတွေဆိုတော့ရင်းနှီးနှီးပဲသူကပြောဒါပြည့်နဲ့အရှင်ဘုရားအတုပရှုနေတဲ့နန်းတွင်းရောက်သွားတဲ့အခါအကုန်လုံးသူ့ဘာတွေဖြစ်ကုန်တယ်အဲ့ဒါပဲဒီကကြီးတွေလည်းကြောင်းမှာတော့အတုပဖြစ်ခြင်းဖြစ်မယ်အိမ်ပြန်သွားရဲ့သူ့ဘာတွေတော့ဖြစ်ကုန်မထင်နဲ့နော် အဲဒါကြောင့်ဒီ32ခုဓာတ်ကိုအစ္ဆဒပိဋ္ဌရှုနိုင်ရင်တချို့ယောဂီကအစ္ဆဒကုဋ္ဌတာရဲ့အယောင်ကိုအာယုံယူရှုရင်ဇံပေါက်နိုင်တယ်သို့တော့တချို့ကုဋ္ဌတချို့ယောဂီတွေကြတော့ဗိဒ္ဓကုဋ္ဌတာကိုရှုမှဇံပေါက်နိုင်တယ်အဲဒီလိုနှစ်မျိုးရှိပါတယ်အစ္ဆဒကုဋ္ဌတာကိုအာယုံယူပြီးတော့ရှုနိုင်တဲ့ပုဂ္ဂိုလ်ဇံပေါက်တဲ့အပိုင်းကိုတော့ဝိမောက္ခဇံပိုင်းမှာဘုရားရှင်ကဟောထားပါတယ်အထက်ကရာကလည်းဖွင့်ဆိုထားတယ်အထက်တန်ကြီးအထက်ကရာမှာလည်းဖွင့်ဆိုထားတယ် ဒီအဘိပါဒနာဇံကတော့အစ္ဆဒကုဋ္ဌာတရိကိုအာယုပြီးရှုလိုက်တဲ့အချိန်ခါမှာသူကရှုရှုလို့သိမကောင်းဗိဓကကိုလှမ်းရှုမှသူကရှုလို့ကောင်းတယ်အဲ့လိုပုဂ္ဂိုလ်မျိုးဖြစ်ခဲ့ရင်တော့ဘုန်းကြီးကအခုလိုတရားစုထိုင်တဲ့အချိန်ခါမှာယောဂီပုဂ္ဂိုလ်တယောက်ယောက်ရဲ့နောက်ကနေသွားထိုင်မှဆိုပြီးဒီလိုအကြံပေးလိုက်ရတယ်ထိုင်လိုက်ပြီးတော့အဲ့ထိုင်တဲ့အခါမှာပုတ်ကပ်ပြီးတော့မထိုင်နဲ့အနည်းဆုံး၄ပေလောက်ခွာပြီးတော့ထိုင်ပါထိုင်ပြီးတဲ့အချိန်ခါမှာ ဒီအာနာပါနကမ္မထံဖြင့်သရုတ်တဆံတမာတိဆိုင်အောင်ပြန်ထူတော့ထူတော်ပြီးတဲ့ကအစ္ဆဒဖိဒ32ခုတတကိုအဲ့ဒီယောဂီနဲ့တစ်ခေါက်နှစ်ခေါက်လောက်သိသိလိုက်သိသိပြီးတဲ့အချိန်ကမှဒီယောဂီရဲ့ဥခေါင်းကုံပေါ့နောက်ကနေလှမ်းကြည့်လိုက်ဥခေါင်းကုံကိုတွေ့ရတယ်ဖြူနေတဲ့ဥခေါင်းကုံအဲ့ဒီဖြူနေတဲ့ဥခေါင်းကုံကိုထုတ်ဆက်ပြီးတော့အဖြူအောင်အဖြူအောင်လို့အရှုခိုင်းတယ်အဲ့လိုရှုလို့မှတချို့ကမအောင်မြင်ဘူးဆိုရင်တော့နံပါတ်1ဈာထဲမှာဘုန်းကြီးတို့အတုပသင်ပေးပါတယ်နော် ရွံရှာဆက်စုပ်ကပฏิကူလအနေနဲ့ဗမာလိုဆိုရင်လည်းရွံရှာရွံရှာလို့လာရှိနော်အဲဒီတော့အဋ္ဌိကပฏิကူလပေါ့အဲဒီရွံရှာအယိုးစုရွံရှာအယိုးစုလို့ဒီလိုရှုလိုက်ရင်လည်းအယိုးစုအာယုံပေါ်မှာဘာဝနာစိတ်ကညီမစွာကပ်ပြီးကြီးသွားပါတယ်ရွံရှာဆက်စုပ်ကအချင်းရလဲထင်လာတယ်အဲ့ဒီထင်တာကတော့အဲ့ဒီလိုရွှေချွာဆက်စုပ်ကိုအနေနဲ့ရှုကျင်တယ်ဆိုရင်တော့မနေ့ကဘုန်းကြီးပြောခဲ့တဲ့အတိုင်းအစ္ဆန္ဒကိုစရတယ်။အစ္ဆန္ဒကုဋ္ဌလတစ်ခုခုကိုစပြီးရှုရတယ် အဲဒီလိုရှုမှများလာတဲ့အချိန်ခါကျတော့အစ္ဆဒတမှာပထမဇန်သမารိအထိဆိုင်နေဆိုင်ပြီးရင်ဗိဓာကိုပြောင်းရှုလိုက်ပထမဇန်သမารိမဆိုင်ပြီးနဲ့ရှုလို့တော့ရတယ်။ဉာဏ်ရှာဆက်စုပ်ပဲအချင်းညာညာနဲ့မှအသိတင်တော့ထင်လာတယ်။ထင်လာလို့အဲ့ဒီမှာဇန်ကာတွေကထင်ရှားတယ်။အဲ့ဒီဇန်ကတော့ဘုန်းကြီးတို့ရူပဝဆရဇန်တော့မဟုတ်ဘူး။ကာမဝဆရဇန်နံတရားတွေပဲနော်။ကာမဝဆရဇန်ဆိုတာကတော့ဒီရှုနေတဲ့ကုသိုလ်စိတ်နဲ့ရှင်ပြောနေတဲ့ဒီဝိတ္တဝိဆရပိတိတုကဧကခါကိုတဲ့ဇန်က၅ပါးကိုပြောတာပါနော်။ဒါပဋ္ဌာန်းဒေသနာတော်မှာ ဘုရားရှင်ကဇာနာပစ္စည်းပိုင်းမှာဟောထားပါတယ်အဲ့ဒီဇိုင်းက၅ပါးကထိရှားလာပြီဆိုရင် နောက်တစ်ယောက်အယိုးစုပြောင်းရှုထိရှားလာရင်နောက်တစ်ယောက်ပြောင်းရှုထိရှားလာရင်နောက်တစ်ယောက်ပြောင်းရှုအဲ့လိုခတ်တက်တက်နဲ့ရှုလိုက်ရင်လောကလုံးပဲကြည့်ကြည့်အယိုးစုတွေဖြစ်ကုန်တယ်ဘယ်သူပဲကြည့်ကြည့်အယိုးစုတွေပဲဖြစ်သွားတယ်မနေ့ကဘုန်းကြီးပြောခဲ့တဲ့မဟာတိတမထေရကြီးလိုပေါ့ဒီအယိုးစုကမ္မထံကသူကအထူးအလေးကလေးပြုပြီးရိုးသေးသေးနဲ့ရှုနေတဲ့အတွက်ဒီအမျိုးသမီးကအတန်ကြားလိုက်တာနဲ့ သွားပေါ်လာတဲ့သွားကိုဖန်ဆင်းထားတဲ့အကုန်လုံးအယိုးစုဖြစ်သွားတယ်။အဲ့တော့ဘုသူကိုပဲကြည့်ကြည့်အယိုးစုဖြစ်သွားရင်လည်းနည်းနည်းတော့မသက်သာဘူး။အိမ်ပြန်သွားလို့အဖွာကြီးစိုက်လိုက်တာနဲ့အယိုးစုဖြစ်သွားတယ်ဆိုရင်မဟုတ်လား။ဟမ်ဘယ်ဘလို့မှလည်းမဖြစ်ဘူး။ဟမ်အဖိုးကြီးဆိုင်လိုက်လဲအယိုးစုတွေဖြစ်နေတယ်အဖွားကြီးဆိုင်လိုက်လဲအယိုးစုတွေဖြစ်နေတယ်သားဆိုင်လဲသမီးဆိုင်လဲအကုန်လုံးပဲကြည့်ကြည့်အယိုးစုကြီးပဲဖြစ်ရင်တော့နည်းနည်းလေးတော့ဟို ရှိခင်မြန်နိုးနေတဲ့စိတ်ထားလေးတွေရော့သွားနိုင်ပါတယ်နော်ဒါဒီစိတ်ဓာတ်ကလေးတွေရော့နေဖို့အတွက်ဘုရားရှင်ကလင်ပေးတဲ့ဤစနစ်ပဲအဲ့ဒီစနစ်အယိုးစုကိုအရက်စင်မဲ့တော့ဘဲကြီးကြီးအကုန်လုံးအယိုးစုဖြစ်ပြီဆိုရင်တော့အဲ့ကတိုင်းကူးလိုက်ဖို့လွယ်တယ်အဲ့ဒီကတိုင်းမှာတော့ဣဇ္ဇတရှိလို့မကောင်းတဲ့ပုဂ္ဂိုလ်ရဲ့အတွက်များသောဖြင့်ဗိဓာကိုဘုန်းကြီးတို့စတင်ပေးတယ်ဗိဓာရှိတဲ့ပုဂ္ဂိုလ်ရဲ့အယိုးစုကိုဖန်ဆိုင်လိုက်တဲ့အခါမှာအဲ့ဒီဥကောင်းငုံကိုစိုက်လိုက်လို့ရှိရင်ဖြူနေတဲ့ ကျိုးစုကိုသွားတွေ့တယ်ဖြူနေတဲ့အဟုတ်ဥခေါင်းကုံကိုတွေ့တယ်အဲ့ဥခေါင်းကုံကိုအဖြူအဖြူအဖြူလို့စိုက်ပြီးရှုလိုက်ရင်မကြခင်မှာဥခေါင်းကုံပြောက်ပြီးတော့အဖြူအဝိုင်းကတိုင်းဝန်ပေါ်လာပါတယ်ဒါရှေ့ရှေ့တမာကြီးတွေအပိထောက်ပမှုအကူကြီးရောက်မှာအဲ့ဒီကတိုင်းဝန်ပေါ်လာတဲ့အချိန်ကမှဒီအဖြူကိုပဲစိုက်ပြီးတမာကြီးထူအောင်လိုက်ရင်အဲ့ဒီအဖြူကတိုင်းဝန်ကကြည်ပြီးတောက်လာတယ်အဖြူကတိုင်းဝန်ရဲ့မစိတ်ကနစ်သွားတတ်တယ်နစ်သွားပြီဆိုရင်တော့အဲ့ဒီပုဂ္ဂိုလ်ကိုဘုန်းကြီးတို့များသောအားဖြင့်အဲ့ဒီကတိုင်းဝန်ကို အဝိုင်းအတိုင်းပေါ့တစ်ဖက်ဒီဖက်ပြန်ပါစေဒီဖက်ပြန်ပါစေမလုပ်ရဘူးအဝိုင်းတဲ့အကုန်လုံးပြတ်အောင်အဖြံခိုင်းလိုက်ရဖြန့်လိုက်တာကတချို့ပါရမီရှိတဲ့ပုဂ္ဂိုလ်ကတော့ဆက်လက်ထားတဲ့အကုန်ပြတ်သွားဒါအတိတ်ကလေ့ကျင့်ထားတဲ့ပါရမီရှိလို့အဲဒီလိုမပြတ်တဲ့ပုဂ္ဂိုလ်ဖြစ်ခဲ့မယ်ဆိုလို့ချင်းတော့ဥမာ၃လက်မှတ်လောက်အဝိုင်းတိုင်းပေါ့ပြန်ပါစေဆိုပြီးဒိဋ္ဌံပြီးရှုလိုက်သူကတိုင်းဝန်က၃လက်မှတ်လောက်ပြန်သွားပြန်သွားပြီဆိုလို့ရှိရင်အဲ့ဒီအချိန်ခါမှာ အဖြူအဖြူလို့ပြန်ပြီးစိုက်ပြီးရှုရတယ်ရှုလိုက်ပြီးပြန်စားမှနည်းနည်းကတိုင်းကလှုပ်နေတတ်တယ်ငြိမ်တော့သမာဓိကိုပြန်ထူထောင်လိုက်ရင်ကတိုင်းကငြိမ်ပြီးကြည်တော့တာအခန်းထပ်ပြီးဖြန့်ဘုံလမလောက်အဲဒီလိုနည်းဖြင့်တစ်ဖြည်းဖြည်းဖြန့်လိုက်တာနောက်ဆုံးဖြန့်လို့လွယ်ကူလာပြီဆိုရင်တလံပြန့်ပါစေနှစ်လံပြန့်ပါစေစသဖြင့်ဒီလိုဖြန့်လိုက်တာအရက်စင်မြင့်နဲ့အကုန်လုံးပြန့်လိုက်အနန္တစိတ်ကြဗလာတိဖြန့်နိုင်ရင်ပိုကောင်းတယ်အရက်စင်မြင့်တော့ဘဲကြီးကြီးအကုန်လုံးဖြူသွားတယ် မိမိအစ္ဆဒကြည့်လိုက်တယ်အဖြူပဲဗိဓာကြည့်လိုက်တယ်အဖြူပဲဖြစ်သွားပြီအဲ့ဒီအဖြူဖြစ်ပြီဆိုတော့မှအဲ့ဒီစစ်တဲ့ပေါ့နော်အဲ့ဒီစစ်တဲ့တဏှာလောက်ပေါ့မှန်းပြီးတော့မိမိကအဖြူအဖြူလို့ရှုနေပါဘာဖြစ်လို့ဖြန့်နေရတယ်လို့မင်းရင်မဖြန့်မဲနဲ့ရှုခဲ့ရင်တမာရီကကြာရှည်တည်တတ်မှုမရှိစိရထိတိကခေါ်ပါတယ်နော်ကြာရှည်တည်တတ်မှုမရှိဘူးဆိုပြီးဘုဒ္ဓရှင်ရဲ့အထက်ကရာကသေချာရှင်းထားတယ် ဖြတ်လိုက်မယ်ဆိုလို့ရှိရင်တော့အဲ့ဒီသမာဓိကကြာရှည်တည်ထတယ်ဘလောက်ထိတည်ထမလဲလို့မေးရင်ဒီနေ့လုံးတော်လည်းနေနေနဲ့တညာလုံးလုံးတော်လည်းနေနေပါတယ်စသဖြင့်ဒီလောက်ထိပြောထားပါတယ်နော်အဲ့ဒါကြောင့်ဒီကြည်လင်တောက်ပန်နေတဲ့နမိတ်ကိုစိတ်ကကပ်ပြီးရှုလိုက်လို့ရှိရင်အဲဒီမှာပရမဇန်သမာဓိဆိုင်နေပါတယ်ဆိုင်နေရင်တော့ဒီပရမဇန်သမာဓိကိုအ ਨੇ ဆုံး